ရောင်တွေကပေါ်လာပါတယ်အဲ့ဒီစိတ်ဓာတ်ကိုမိဘကြောင့်နဲ့မှပဲအသုံးချနေတယ်အပြင်းမထွက်ဘူးဘယ်နဲ့တော့ရပါမလားအဲ့ဒါပဲဒါပဲဒါမိဘကြောင့်နဲ့ထွက်ဖို့ဘုန်းကြီးကတော့တိုက်တွန်းနေတာပါနော်ကဲအယောင်လင်းသည်ဖြစ်နော်နောက်တစ်ခုနိရောဓသစ္စာယဟန်တို့ဤနိဗ္ဗာန်သည်ဆင်းရဲခြင်းချုပ်ရဖြစ်သောအရိယာတို့၏အမှန်တရားနိရောဓအရိယာသစ္စာမိနိရောဓအရိယာသစ္စာမိဤဟုဘုရားမဖြစ်မီ ရှေ့ကမကြောက်ဘူးကုန်သောនិရောဓသစ္စာတရားတို့၌ငါဖျားဤပညာမျက်စိသည်ထင်ရှားဖြစ်အသိဉာဏ်သည်ထင်ရှားဖြစ်အပြားအဖြစ်သိတတ်သောဉာဏ်ပညာသည်ထင်ရှားဖြစ်ထိုထွင်း၍သိတတ်သောဉာဏ်သည်ဉာဏ်ဝိဇ္ဇာသည်ထင်ရှားဖြစ်အလင်းရောင်သည်ထင်ရှားဖြစ်ဒါကသစ္စာညာယဟန်တို့ငါဖျားသည်ထိုဆင်းရဲဤချုပ်ရဖြစ်သောဤအရိယသစ္စာအမှန်တရား ဒီအရိယာတို့ရဲ့အမှန်တရားនិရောဓအရိယာသစ္စာကိုမျက်မှောက်ပြုအပ်ဟုဒါလည်းသိတယ်နော်ဒါကိစ္စညာယဟန်တို့ငါဖျားသည်ထိုဆင်းရဲခြင်းချုပ်ရာဖြစ်သောအရိယာဤအရိယာတို့၏အမှန်တရားនិရောဓအရိယာသစ္စာကိုမျက်မှောက်ပြုမိပြီဟုဘုရားမဖြစ်မီရှေ့ကမကြဘူးခုံသောនិရောဓသစ္စာတရားတို့၌ငါဖျား၏ပညာမျက်စိသည်ထင်ရှားဖြစ်၏အလင်းရောင်သည်ထင်ရှားဖြစ်ဒါကကတ္တညာနော်ဒီတော့ ဒီនិရောဓသစ္စာကမျက်မှောက်ပြုရမယ်တရားဤကនិရောဓသစ္စာလို့လည်းသိတယ်ဤនិရောဓသစ္စာကမျက်မှောက်ပြုရမယ်တရားလို့လည်းသိတယ်ဒီនិရောဓသစ္စာကိုငါဖျားဒီမျက်မှောက်ပြုပြီးပြီလို့လည်းသိတယ်ဒါသုံးခုပဲနော်အဲ့တော့မက္ကသစ္စာနော်ယဟန်တို့ဤတရားသည်ဆင်းရဲခြင်းဤချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သော အရိယာတို့၏အမှန်တရားမက္ကအရိယာသစ္စာမြည်ဟုဘုရားမဖြစ်မီရှိကမကြဘူးကုန်သောမက္ကသစ္စာတရားတို့၌ ငါဖျားဤပညာမျက်စိသည်ထင်ရှားဖြစ်အလင်းရောင်သည်ထင်ရှားဖြစ်ဒါကသစ္စာညာယဟန်တို့ငါဖျားသည်ထိုဆင်းရဲဤချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောဤအရိယာတို့၏အမှန်တရားမက်ကအရိယာသစ္စာကိုပွားများအပ်၏ဟုဒါကကိစ္စညာနော်ယဟန်တို့ငါဖျားသည်ထိုဆင်းရဲခြင်းဆင်းရဲခြင်းဤချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်ဖြစ်သောဤအရိယာတို့၏အမှန်တရားမက်ကအရိယာသစ္စာကိုပွားများပြီးပြီဟု ဘုရားမပြည့်မီရှိကမကြဘူးကုံသောမက်ကတစ္ဆာတရားတို့၌ငါဘုရား၏ပညာမျက်စိသည်ထင်ရှားဖြစ်အတိညာသည်ထင်ရှားဖြစ်အပြားအပြည့်သိတာသောဉာဏ်ပညာသည်ထင်ရှားဖြစ်ထိုးထွင်း၍သိတာသောဝိဇ္ဇာဉာဏ်သည်ထင်ရှားဖြစ်အလင်းရောက်သည်ထင်ရှားဖြစ်၏ကတ္တညာဘုရားဟုဝန်ခံခြင်းဟောကွန်ပျူတာရိုက်တဲ့လူတွေနည်းနည်းတော့မှတ်လိုက်နော်အဲ့ဒါကတော့ဟိုခေါင်းစဉ်လေးခေါင်းစဉ်လေး ခေါင်းစဉ်လေးကအပေါ်ရောက်နေတယ်သူတို့နားမလည်ဘူးထင်ပါတယ်စာရင်းဟိုကတော့စီးပြီးလိုက်တယ်ဒီကြတော့ထပ်ပြီးသူတို့ကဆရာလုပ်ပုံရတယ်ဘုရားဟူဝန်ခံချိန်ဒါလေးကတော့ခေါင်းစဉ်လေးပဲနော်ယဟန်တို့ဤအဲ့တော့ဒီနေရာမှာဆိုလိုတာကဤကမက္ကသစ္စာလို့သိတယ်ဤမက္ကသစ္စာအပွားများအထဝမဲ့တရားလို့လည်းသိတယ်ဤမက္ကသစ္စာကိုငါဖျားဒီပွားများပြီးပြီဆိုတာလည်းသိတယ်ဒီအသည့်သုံးခုပဲနော်ကဲနောက်တစ်ခုယဟန်တို့ ဤအရိယာတို့၏အမှန်တရား၄ပါးတို့၌ဤသို့၃ပါးသောအပြန်၁၂ပါးသောအချင်းရာရှိသောမှန်ကန်သောဉာဏ်အမြင်သည် မစင်ကြယ်သေးသည်မြကလဘလုံးငါဖျားသည်နတ်မန္တမြမတို့နှင့် တကွာသောနတ်လောကနှင့်သမဏမြမဏမင်းမြလူမျိုးနှင့်တကွာသောလူလောက၌အတုမရှိသောအလုံးစုံသောတရားတို့ကိုကိုယ်တိုင်မှန်စွာသိသောအရဟတမေဉာဏ်ကိုသိပြီဟုဝမခံခဲ့ချေနော်ဘုံမအပြန်ရှိတယ်ဆိုတာကဒုက္ခသစ္စာမှာ သစ္စာညာကိစ္စညာကတ္တညာ၃ခုသမုဒယသစ္စာမှာလည်းသစ္စာညာကိစ္စညာကတ္တညာ၃ခုနိရောဓသစ္စာမှာလည်းသစ္စာညာကိစ္စညာကတ္တညာ၃ခုမဂ္ဂသစ္စာမှာလည်းသစ္စာညာကိစ္စညာကတ္တညာ၃ခုပေါင်းလိုက်တော့၁၂ခုဒါပဲနော်သုံးပါအပြင်၃ချော့ယဟန်တို့ဤဣရိယာတို့အမှန်တရား၄ပါးတို့၌ဤသို့သုံးပါးသောအပြန်12ပါးသောအချင်းရာရှိသောမှန်ကန်သောဉာဏ်အမြည်သည်စင်ကြယ်လာသောအခါ၌သာလျှင်ငါဖျားသည်နမန မြမနှင့်တကွာသောနတ်လောကနှင့်သမဏဗျမဏမင်းများလူများနှင့်တကွာသောဤလူလောက၌အတုမရှိသောအလုံးစုံသောတရားတို့ကိုကိုယ်တိုင်မှန်စွာသိသောအရတ္တမေညာကိုသိပြီးဟူ၍ဝန်ခံခဲ့၏။မဗျာရှင်ကိလေသာတို့မှလွတ်မြောက်မှုသည်မပျက်စီးနိုင်ပြီဒါပြောတာပဲနော်။ကိလေသာတို့မှလွတ်မြောက်သွားတာတခါလွတ်ပြီးနောက်ထပ်ပြန်လာအောင်မယ်ဆိုတာမျိုးဟုတ်သလားမဟုတ်ဘူးအပြီးလွတ်သွားတာနော်။မပျက်စီးနိုင်ပြီ။ဤကအဆုံးစုံသောဘဝသည် ယခုအခါဘဝတည်းနဲ့ဖြစ်ချင်းမရှိတော့ပြီခုငါဘုရားရှင်အညာအမြင်ပစ္ဆဝခဏဉာဏ်တည်လေးထင်ရှားဖြစ်ပေါ်ခဲ့ပြီဟုမိန့်တော်မူ၏မိမိဘဝဟာဆုံးရင်လည်းဆုံးတယ်မဆုံးရင်လည်းမဆုံးသေးဘူးဆိုတာတရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာသိဖို့သိရပါတယ်သိလည်းသိပါတယ်နော်ဒီတော့ခုဘုရားရှင်ကတော့ဆုံးပြီဆိုတာသူသိတယ်တချို့မဆုံးသေးတဲ့ယောဂီတွေရှိကြပါတယ် မဆုံးသေးတဲ့ယောဂီတွေကြတော့ဘယ်နှဘောမှဆုံးမယ်ဒုတိယဘောမှဆုံးမယ်သုံးဖို့တတိယဘောမှဆုံးမယ်သုံးဖို့သရုပ်တော်ဘောမှဆုံးမယ်ဒါကိုယ်တိုင်သိရတယ်ငါရဲ့လန်ခီဟာဘယ်တော့မှပြီးဆုံးမယ်ဆိုတာလှမ်းမြောက်ကြည့်လိုက်လို့တွေ့မြင်ရရင်ဘယ်နဲ့တော့တခါကြီးတွေဒုမကြီးတွေဝမ်းမသာဘူးလားကိုယ်နဲ့သိရင်ငါဘယ်တော့လွတ်တော့မယ်အပြီးတိုင်လွတ်တော့မယ်ဒါကအရေးကြီးတာပဲနော်ကိုလွတ်မဲ့အချိန်ခါကိုလှမ်းမြောက်ကြည့်လိုက်လို့မြင်တွေ့နေရပြီးဆိုရင်တော့ဒါဝမ်းသာဖို့မကောင်းဘူးလားသို့တော့ခုရှိတာက ဒီနေရာမှာမသေးကြတာလေးတွေရှိတယ်ဘုန်းကြီးတို့စာနယ်သုံးအရာပြောရရင်တော့ဟောအရိယဘာရင်ဘာလဲကျမိုက်မှာလုံးတော့ဘုန်းကြီးပါအစစ်အတုဘာဘာစစ်ဒီဘောခေါ်နာမည်လေးတော့မေးထွက်ဟိုပုဂ္ဂိုလ်အစစ်နဲ့အတုလား နေရောနေရောနောက်ဆုံးအဆုံးစွန်တော့ဟောဆုံးမဲ့ပုဂ္ဂိုလ်ဘဝအဲပစ္စည်းမဘုရားပစ္စည်းမဘုရားအစစ်အတူဆိုတာနှစ်ခုရှိတယ်ပစ္စည်းမဘုရားအစစ်ကတော့ကျင်းတယ်ပဲမိုးနဲ့မြေကြီးညှက်တယ်လည်းမသေးဘူးဥမာရှင်တန်ကိစ္စမထေရလို့နော်တန်ကိစ္စမထေရလို့မိခင်ပိုင်းထဲမှာမိခင်ကိုမိရှုလိုက်ပြီမဲ့လို့သူမသေးဘူး အဲဒီတော့မိုးနဲ့မြေကြီးညှက်တာလည်းမသိဘူးသူကပစ္စည်းမဘွေကအစစ်ပဲတချို့ကပစ္စည်းမဘွေကအတုဆိုတာရှိတယ်အဲ့ဒီအတုတွေကြတော့ဒီကထွက်မလို့တော့သူကစဉ်းတော့စဉ်းစားနေတယ်မထွက်နိုင်ပြန်နေအဲဒီလိုမထွက်နိုင်တဲ့ပုံစံတွေကြတော့သူ့မှာကျွတ်နိုင်တဲ့ဗာမီမျိုးစစ်ရှိတယ်ဒါပေမဲ့မကျွတ်ဘူးဆိုလိုတာကတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်ကမဟာဒနတထေသာကြားဖို့ကြားလိမ့်မယ်စေတယောအခါပြပါရဝဲခရေကျွတ်သောတထေသာနှင်းဆိုတာ ဒီပုဂ္ဂိုလ်တွေကြည့်လိုက်လို့ရှိရင်သူအရတ္တမေအရတ္တဘုရနိုင်တဲ့ပါရမီမျိုးစေ့ကောင်းရှိခဲ့တယ်ပထမအရွယ်မှာသန္တရာဝသန္တရာဝဆင်းရဲဒုက္ခကိုညှင်းွယ်ပြီးတော့အေယာတိထောင်လူဖောင်ကိုစွန့်ခွာပြီးတော့သာနာဘုံရောက်ပြီးရှင် ပြုခဲ့မယ်ဆိုရင်အမျိုးသားကယဟန္တာဖြစ်မယ်အမျိုးသမီးကအနာဂံဖြစ်နိုင်တယ်ဒုတိယအရွယ်မှာဆိုရင်အမျိုးသားကအနာဂံဖြစ်မယ်အမျိုးသမီးကသက္ကာရကံဖြစ်မယ်တတိယအရွယ်မှာဆိုလို့ရှိရင်အမျိုးသားကသက္ကာရကံဖြစ်နိုင်တယ်အမျိုးသမီးကသောတပန်ဖြစ်နိုင်သေးတယ် အခုအရွယ်သုံးမှလွန်သွားတယ်လွန်သွားတာခမန်းကြီးပေါ့လေအသက်တရားဝန်းကျင်လောက်အထိရောက်သွားပုံရတယ်အဲ့ဒီခံကြတော့မှ तू ကဘာလုပ်လဲဇေတွန်ကျောင်းမှာလာပြီးတော့ယဟန်ကြီးဆွမ်းစားတဲ့ဆွမ်းစားကြောင်းခွေးကြက်လေကောင်းလေးမှာလေကတိကလေးမှာလာထိုင်ပြီးတော့ခွက်ကလေးတွေနဲ့ကန်ပြီးယဟန်ကြီးဘူတာလေးကိုစားစားရလို့ဆိုပြီးတော့ထိုင်ဆောင်လာတောင်းနေတယ်တောင်းနေတော့ဘုရားရှင်ကလှမ်းမြုပ်ပြီးဒီပုဂ္ဂိုလ်လေးကိုကြည့်လိုက်တော့ အရတ္တဂုဏ်ရနိုင်တဲ့မျိုးစေ့တွေရှိနေတယ်ဘုဒ္ဓဘာသာကံအနာဂံဖြစ်နေတဲ့မျိုးစေ့တွေလည်းပါနေတယ်ပါနေပြီမဲ့လို့မြတ်စွာဘုရားကဒီပုဂ္ဂိုလ်တရားဟောပါလားဆိုတော့မဟောတော့ဘူးမဟောတာဘာဖြစ်လို့လဲအရွယ်သုံးပါးကိုလွန်သွားတော့ဘုရားရှင်ဟောလိုက်တဲ့တရားကိုခံယူနိုင်တဲ့စွမ်းအင်တွေကုန်သွားတယ်ဒီကကြီးတွေကဒီအနောက်တိုင်းသိပညာအရာပြောရင်တော့ဥနောက်တရားပါပြီလေရှုံသွားတယ် အဲဥနောက်ရှုပ်ခံမှာထောက်ချက်ထောက်ချက်နဲ့ဘုန်းကြီးကြောင်ကတ်လိုက်ရင်တော့ဖြစ်ပါတော့မလားဘယ်လိုတော့ဘုန်းကြီးကြောင်မှာအမွေးလေးကံပြီးထောက်ချက်ထောက်ချက်နဲ့ဥနောက်တွေကအရေကွန်ရှုံတော့မှဖြစ်ကြောင်ကတ်လိုက်ရင်တော့ဒီတရားရပါမလားအဲ့ဒါပဲဒါပစ္စည်းမဘုန်းကအတုခေါ်ပါတယ်နောက်ထပ်သူတို့ဘယ်တော့မှရမယ်ဆံမဖော်ပြခြင်းမရှိတော့ဘုန်းကြီးတို့လည်းအတိအကျမပြောနိုင်ဘူးဒါကြောင့်ခုလိုဥနောက် မရှုံခင်လေးပေါ့နော်ဥနောက်တရှုံမဝင်ခင်လေးမှာကြိုးစားထားဖို့တော့မကောင်းဘူးလားနောက်ဘဝဆိုတာဘယ်ရောက်မယ်ဆိုတာကိုသိရင်တော့တော်သေးရဲ့ဘယ်ရောက်မယ်မှလည်းမသိဘူးကျင့်လည်းမထားဘူးကျင့်သေးတာလည်းမရှိဘူးဆိုတော့နောက်ထပ်သာသနာနဲ့တွေ့ကျင်လည်းတွေ့ပဲမတွေ့ကျင်လည်းမတွေ့ဘူးသိကြဖို့ကောင်းပါတယ်ဒါကြောင့်ဥနောက်မရှုံခင်လေးမှာကြိုးစားကြပါလို့ခွန်ကြီးကတော့တိုက်တွန်းပါတယ်နော်နည်းနည်းလေးဘာလို့ရမလဲစွန့်ခွာရမယ်စွန့်ခွာရမယ် အဲဒီတော့ဘာကြောင့်ဒီပုဂ္ဂိုလ်တွေဟာခုလိုအချင်းအရွယ်လွန်မှဘုရားရှင်နဲ့တွေ့ရတယ်ဆိုတော့လည်းပတ်သက်လို့တော့ဘုန်းကြီးတို့ကျေးဇူးတော်ရှင်လည်းဒီတော်ဘုရားကြီးကတော့သူ့ရဲ့ပါရမီဒီပတိမှာဝေဖန်ထားပါတယ်သူတို့မှာဝိဇ္ဇာမျိုးစစ်နဲ့စရဏမျိုးစစ်နှစ်ခုရှိတဲ့အ낵ကသူတို့ကဝိဇ္ဇာမျိုးစစ်သာအောင်မြင်ပြီးတော့စရဏမျိုးစစ်မအောင်မြင်ခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်တယ်အဲဒါကြောင့်ဘုရားရှင်နဲ့အချင်းမီမတွေ့ရအောင်အကယ်၍အချင်းမီသာတွေ့ခဲ့မှဆိုရင်တော့သူတို့ကကျွတ်တန်းဝင်နိုင်ပါတယ် သို့တော့သစ္စကပရပတ်ကြီးကြည့်လိုက်သူလည်းပြစ္စည်းမဘွေးကအတုပဲသစ္စကပရပတ်ကြီးကြတော့ဘုရားရှင်ကခုဒီအတိဏ္ဏကပိစုံပဲအစ္ဆဒဗိဒာစတဲ့17မျိုးသောအချက်ပဲတည်တဲ့ခန္ဓာ၅ပါးကိုအနတ္တဖြစ်ကြောင်းဟောတယ်အနိစ္စဒုက္ခအနတ္တဖြစ်ကြောင်းဟောတယ်သူကအတ္တဖြစ်ကြောင်းလာပြီးညင်းတယ်ဘုရားရှင်ကသုလသစ္စကသုတ်တံမဟာသစ္စကသုတ်တံခေါ်တဲ့အလွန်ရှည်လျားလာတဲ့သုတ်တံကြီးနှစ်ခုသူဟောပေးပါတယ်ဟောပေးပေမဲ့လို့ တရဏဂုံတော့ဆောက်တည်မသွားဘူးဒါပေမဲ့လို့ဘာအကျိုးရှိလို့ဘုရားကဟောတယ်ဆိုတော့အကျိုးကိုဘုရားကမြင်ပါတယ်သူ့မှာကဝိဇ္ဇာမျိုးစီကချွတ်တဲ့နေတယ်စရဏမျိုးစီကအောင်မြင်ခဲ့တယ်စရဏမျိုးစီအောင်မြင်တဲ့အတွက်အချိန်မီဘုရားရှင်နဲ့တွေ့တယ်မှန်တယ်ဝိဇ္ဇာမျိုးစီကချွတ်တဲ့နေတော့ဘုရားရှင်ဟောတဲ့တရားကိုခံယူနိုင်တဲ့စွမ်းအားမရှိဖြစ်နေတယ်ဒါကြောင့်ပါရမီဆိုတာကသိလိုအပ်တယ်ဝိဇ္ဇာမျိုးစီကိုစရဏမျိုးစီကိုနှစ်ခုလုံးက အောင်အောင်မြင်မြင်ထူထောင်ထားပြီးဖြစ်ဖို့ကသိလိုနေတယ်နော်အဲ့တော့ဝိညာဉ်မျိုးစေ့ဆိုတာကဘာတွေစရဏမျိုးစေ့ဆိုတာကဘာတွေနောက်ပိုင်းမှာဘုန်းကြီးအကြောင်းညီညွတ်ရှင်းပြပါမယ်ဒီတော့ဒီသစ္စကပရပိုက်ကြီးကိုခုလိုတုတ်တာနှစ်ခုအပင်မခံပြီးဘုရားရှင်ဘာကြောင့်ဟောရတယ်ဆိုတော့အကြောင်းရှိတယ်ဘုရားနဲ့ခုလိုအခြေအတင်ဆွေးနွေးနေတဲ့အပိုင်းမှာခန္ဓာငါးပါးသည်အနတ္တဖြစ်တယ်ဆိုတာကိုသူကနှုတ်ကထုတ်ဖော်ပြီးဝန်မခံပေမဲ့လို့စိတ်ထက်ကနည်းနည်းသဘောကျသွား အဲ့ဒါဒီပြင်သူ့အတွက်ဝိဇ္ဇာမျိုးစင်ကောင်းဖြစ်သွားတယ်မျိုးစင်ကောင်းဖြစ်လိုက်တဲ့အတွက်ဘာဖြစ်တယ်လဲမြတ်စွာဘုရားပြိဋိဘံဆံလွန်တော်မူပြီးတော့နှစ်ပေါင်း200ကျော်300ပတ်ဝန်းကျင်လောက်အရောက်ဒီဟိုကျွန်းမှာမဟာကာလဗုဒ္ဓရခိတမထေဆိုပြီးတော့ဉာဏ်တော်မထေကြီးတစ်ပါးဖြစ်သွားပါတယ်အဲ့ဒီလိုပုဂ္ဂိုလ်တွေကြတော့ဘုန်းကြီးတို့ပစ္စည်းမဘုရားကအတုလို့ခေါ်ပါတယ်နော်အဲ့ဒီတော့ပစ္စည်းမဘုရားကအစစ်တွေလည်းရှိတယ်အတုတွေလည်းရှိပါတယ်ဒီတော့ အနာဂတ်ကိုယောဂီလူကလှမ်းမြော်ကြည့်လိုက်တဲ့အခါမှာခုခေတ်ကတော့အများအပြည့်တော့အတုတွေတော့နည်းနည်းပိုများတယ်အတုတွေပိုများတယ်ဆိုတာကအကြောင်းကဘာဖြစ်လို့လဲဆိုတော့ခေတ်ကဓမ္မနောက်ပွေခွေတွေကြီးပဲကြံတဲ့ခေတ်ဖြစ်နေဟိုလက်ရွေးစင်တွေကဘုရားရှင်နဲ့အကုန်လုံးပါသွားပြီခုကနောက်ပွေခွေတွေဂျုံဂျုံဂျုံညကနေတဲ့ဘုရားရှင်လာတော့ဘယ်မှာသွားပုံနေမှမသိဘူးအဲ့ဒီလိုပုံခွေတွေကများကြတယ်ဟုတ်တယ်မလားအဲ့ဒါကြောင့်သူကအတုတွေဖြစ်တော့အဲ့အတုတွေထဲမှာမှအခုလို့ အောင်မြင်တဲ့ဝိဇ္ဇာမျိုးစစ်စရဏမျိုးစစ်ကိုကြံ့ကြံ့နနမထူထောင်ခဲ့မှုဆိုရင်တော့နောက်ထပ်ဘယ်ဘဝရောက်မှထူထောင်ပြင်မယ်ဆိုတာအတိအကျမပြောနိုင်ဘူးဒါကြောင့်နည်းနည်းသံဃာခီးကိုတော့နည်းနည်းလေးလှမ်းမြုပ်ပြီးကြည့်ဖို့လိုအပ်နေပါတယ်နော်ကဲနတ်ပြမတို့ကြွကြော်တယ်ဒါတော့အလုံးကြားပြီးသားပဲနော်နောက်ပိုင်းလေးဘုန်းကြီးပြောနေတာလေးရှိနေတယ်အဲ့ဒီမှာတရားဒေသနာတော်ပြီးဆုံးသွားတဲ့အချိန်ခါလေးမှာဘာဖြစ်လဲ ထိုအခါမြတ်စွာဘုရားထိုအခါမြတ်စွာဘုရားဒီဟိုနောက်ဆုံးစာပေကလေးမှာဇမင်နာဇမင်နာရ6လောက်ပါနော်ထိုအခါမြတ်စွာဘုရားသည်ယဟန်တို့ကုဏိညတိသစ္စာ၄ပါးတရားကိုသိလေပြီတကားယဟန်တို့ကုဏိညတိသစ္စာ၄ပါးတရားကိုသိလေပြီတကားဟုဥဒန်းကိုကျွရင်တော်မူ၏နော်ဤသို့ဥဒန်းကျွရင်တော်မူသောကြောင့်အရှင်ကုဏိညအား အညာတိဂုဏ္ဍညတိတော်မူပြီဆိုတာကအညာတိပဲနော်အညာတိဂုဏ္ဍညဟူ၍သားလျင်အမိတွင်ထို့တော့အရှင်ဂုဏ္ဍညသည်အဲတရားကိုဆိုတာကအဲ့ဒီမှာဟိုဘာသာပြန်တာကလိုနေပါတယ်နော်သစ္စာလေးပါးတရားပဲနော်ဟိုမှာသစ္စာလေးပါးကိုသိပြီဆိုရင်အပေါ်မှာဟောထားပါတယ်ဘုရားကသစ္စာလေးပါးတရားကိုမြင်သိပြီးသည်ဖြစ်၍သစ္စာလေးပါးတရားတို့ဉာဏ်ဖြင့်ရောက်ပြီးသည်ဖြစ်ရောက်တယ်ဆိုတာကဉာဏ်နဲ့ရောက်တာနော်သစ္စာလေးပါးတရားကို ကင်းတာတော့မဟုတ်ပါဘူးတိပြီးသည်ဖြစ်ဖြစ်တရားသစ္စာလေးပါးတရားတို့တက်ဝင်ပြီးသည်ဖြစ်ဖြစ်ယုံမှန်းခြင်းကိုကုမြောက်ပြီးသည်ဖြစ်ဖြစ်ဒုလောဒုလောတွေးတော်ခြင်းကင်းပြီးသည်ဖြစ်ဖြစ်မြတ်စွာဘုရားသန္တရာတော်၌ရဲရင်ခြင်းတို့ရောက်ပြီးသည်ဖြစ်ဖြစ်ဘုရားမတပါးကိုးစားတိုက်သူမရှိသည်ဖြစ်ဖြစ်မြတ်စွာဘုရားကိုအရှင်ဘုရားတပည့်တော်သည်မြတ်စွာဘုရားထံ၌ရှင်ဖြစ်ကိုရလိုပါ၏ယဟန်ဖြစ်ကိုရလိုပါ၏ဟုလျှောက်ထား၏နော် အဲ့ဒီခါမှာမြတ်စွာဘုရားကယဟန်လာလောဆိုတာအိဘိကုခေါ်ပါတယ်နော်ယဟန်လာလောတရားကိုကောင်းစွာဟောအပ်ပြီးဆင်းရဲ၏အဆုံးကိုပြုခြင်းကမြတ်သောအကျင့်ကိုကောင်းစွာကျင့်လော့ဟုမြတ်စွာဘုရားသည်မိတော်မူထိုစကားတော်သည်ဘင်းလင်းထိုအရှင်ပညာတိကုဏ္ဏညာ၏ပဇင်းအဖြစ်ပြီးလေပြီမြတ်စွာဘုရားကအိဘိကုသရသမ္မာဒုက္ခတအန္တကရိယာယတိသရဗြဟ္မစီရံသမ္မာဒုက္ခတအန္တကရိယာယတိဆိုပြီးဒီလိုခေါ်လိုက်တာနဲ့တပည့်နဲ့တည်းသူကဝါ60ရာပြည့်မထေကြီးကဲ့သို့ ပရိက္ခရာ7ပါးဆင်မြန်းပြီးခေါင်းလည်းအကုန်လုံးရိပ်ပြီးယဟန်ယဟန်ဖြစ်သွားတယ်နော်အထူးသဖြင့်တန်ခမ်းကြီးဝတ်နေဖို့လည်းမလိုဘူးအဲ့ဒီမှာအကုန်လုံးအိဘေကုယဟန်အဖြစ်တော့ရောက်ရှိသွားပါတယ်နော်အဲ့ဒီမှာနည်းနည်းလေးအောက်မှကြည့်အင်ညာတိကုဏညာထေရောအထာရတဟိပြမကောတိဟိတတ္ထိဘောဓပတိဖလေပဋိဋ္ဌာတိအရှင်အညာတိကုဏညာထေရောထေရ ထေရနဲ့အတူဟောကွန်ပျူတာသမားကလည်းခက်လိုက်တယ်နော်သောတပတိဟမ်တော်ပြီအဲ့ဒါဘာတွေလဲမလားသောတပတိဒုက္ခပဲဒုက္ခပဲမဟုတ်သူ့ကွန်ပျူတာကအမှန်တည်းရဲ့လိုက်ပြီးခိုးဘက်ကိုပြောင်းကူးလိုက်ပုံပြောင်းသွားတယ်အဲ့ဒါဘုန်းကြီးကကွန်ပျူတာအစုံကြီးယူလာတယ်လို့ပြောနေတယ် ကွန်ပျူတာပဲစုပ်သလားမစုပ်သလားလို့မသိစလုံးတွေပြောင်းကုန်တယ်နော်အရှင်အင်းညာတိကွန်တေညမထေနှင့်အတူတကွ38ခရေကုံသောမြမတို့သည်အရိယသစ္စာလေးပါးတို့ကို ထုတ်ထွင်းသိမြင်ကြခါသောတပတိဖို့၌တည်ကြကုန်၏နတ်တို့ကအသိချေနှင့်ချီရကျွတ်တဲဝင်ကြလေသည်နော်အရှင်အညာတိကုဏ္ဏညာလည်းသောတပတိမဉ္ဇဉ်ဖွညာဆိုင်တယ်သစ္စာလေးပါးကိုထုတ်ထွင်းသိတယ် သစ္စာလေးပါးထုတ်ထွင်းတယ်ဆိုတော့ဘုရားရှင်ကိုရိုရင်ကဝန်ခံပြီးတော့ဟောထားတယ်နောက်တစ်ခုမြမဘလောက်လဲ16ခရေနတ်ကတော့အသိချေပဲအလုံးသောတာပန်ဖြစ်တဲ့သောတာပန်ဖြစ်ကြတဲ့သစ္စာလေးပါးထုတ်ထွင်းသိကြတယ်ဒီတော့ဒီနေရာမှာပြဿနာရှိနေတယ်နော်ပြဿနာကဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာဒီသစ္စာ၄ပါးကို အရှင်အညာတိကုဏ္ဏညာဟာသိပြီဆိုပြီးဘုရားကဝန်ခံထားပါတယ်ဒီဒုက္ခသစ္စာဟာဘာလဲဆိုတာသိဖို့မလိုဘူးလားလိုတယ်နောက်တစ်ခု38ကလေးသောမြမာတွေလည်းသစ္စာလေးပါးကိုသိသွားကြတယ်အရှင်ကုဏ္ဏညာသိတဲ့သစ္စာလေးပါးနဲ့38ကလေးသောမြမာတွေထိုးထွင်းသိတဲ့သစ္စာလေးပါးတူသလားကွဲသလားဟမ်အဲ့ဒါသိအရေးကြီးတယ်နော် ဘာဖြစ်လို့အရေးကြီးလဲဆိုတော့ဘုန်းကြီးအကြောင်းပြခက်နေတာကသစ္စာလေးပါးထဲမှာနံပါတ်1ဒုက္ခသစ္စာဒုက္ခသစ္စာကဟိုမှာခုနကလည်းပြောခဲ့ပြီးပြီသံခိတ္တိနပိစုပါဒနဲ့ခန္ဓာဒုက္ခအကျဉ်းအဖြစ်ဥပါဒနဲ့ခန္ဓာ၅ပါးသည်ဒုက္ခသစ္စာဒီဥပါဒနဲ့ခန္ဓာကယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ယုတ်နာနှစ်ပါးပဲနော်ယုတ်တရားတွေကဒုက္ခသစ္စာလောကီနံတရားတွေကလည်း ဒုက္ခသစ္စာဘုရားရှင်ဟောထားတဲ့ဒီယုတ်တရားကဒုက္ခသစ္စာအဲ့ယုတ်တရားကိုအဲ့ဒီနတ်တရားတွေကိုဘုရားရှင်ဒီတာဝရင်သာမနတ်ပြည်မှာဟောတာလူပြည်မှာဟောတာမဟုတ်ဘူးတချို့ကဒီလိုပြောတယ်အဲ့တော့နတ်ဒေသနတ်ပြည်မှာဒေသထိုးထွင်းသိတာလူတွေထိုးထွင်းသိဖို့မလိုဘူးဆိုပြီးဒီလိုပြောတယ်ပြောလိုက်တဲ့အခါကျတော့ နတ်တွေထိုးထွင်းသိတဲ့ဒုက္ခသစ္စာနဲ့မြမာတွေထိုးထွင်းသိတဲ့ဒုက္ခသစ္စာနဲ့အရှင်ကုဏ္ဏညာကြီးထိုးထွင်းသိတဲ့ဒုက္ခသစ္စာမတူဘူးလို့အဓိပ္ပာယ်ဖြစ်မနေဘူးလားခုဒီမှာတော့အတူတူပဲအတူတူပဲเนาะဒါကတစ်ချက်နောက်တစ်ခုကတချို့ကဘာပြောလဲဒီဘုရားဟောတဲ့ယုံနာကဘုရားသာသိတာလောကတွေမသိနိုင်ဘူးတဲ့ဒါတချို့ကမ္မထမ်းဆရာတွေကပြောနေတာ ဘုရားဟောတဲ့ယုံနာကဘုရားတန်သိတာတာဝကတွေမသိနိုင်ဘူးဒီလိုဆိုတော့ဘုရားရှင်ကတာဝကတွေသိနိုင်တဲ့ယုံနာကဒီယုံနာဖြစ်တယ်ငါဘုရားသိတဲ့ယုံနာကဒီယုံနာဖြစ်တယ်ဒီလိုနှစ်ခုခွဲဟောသွားရင်တော့လက်ခံရမှာပေါ့ဒီလိုနှစ်ခုခွဲဟောထားတယ်ပြိဋကတော်မှာမရှိဘူးဘုရားတော့ဘုရားရှင်ဟောထားတာဒီယုံ28ပါးပဲဟောတယ်ဒီစိတ်စရတိလောကီစိတ်စရတိစရတိ9နှလုံးပဲဟောတယ်ဒီစိတ်ကြီးပဲဟောတယ် ဒီယုံနာမဲ့ဟောသွားတယ်အဲ့ဒီယုံနာကဘုရားရှင်သာသိတယ်တာဝကတွေမသိနိုင်ဘူးဆိုရင်အရှင်ကုဏ္ဏညတွေခုလိုသစ္စာလေးပါထိုးထွင်းသိပါမလားခုဒီမှာသိပါတယ်လို့ဘုရားကဝန်ခံပြီးဟောနေတယ်အဲဒီတော့ဘုရားသာဘုရားရှင်သာဒီဘုရားဟောတဲ့ယုံနာကိုသိတယ်တာဝကတွေမသိနိုင်ဘူးဆိုတော့သူတို့စကားကိုဘာသာပြန်လိုက်ရင် ဘုရားရှင်ဒီလက်သိချင်းတဲ့ကဘာတသိမ့်ပါရမီဖြည့်ပြီးတော့မှတရားယုံနာတရားတွေကိုဟောသွားတယ်အဲ့ဒီဟောတာကသူပဲသိတယ်လောဘကတွေမသိနိုင်ဘူးဆိုတော့ဘုရားရှင်ဒီသူ့အတွက်ပဲသူတရားဟောပြီးပြိဋိဘံစံသွားတယ်လို့မပြောတော့လဲပြောသလိုဖြစ်မနေဘူးလားသူဟောတဲ့တရားကလောဘကတွေမသိနိုင်ဘူးလို့သူကပြောနေတာဒါကြောင့်ဒကာကြီးတွေတို့မကြီးတွေတော်တော်စဉ်းစားဖို့သိကောင်းနေတဲ့ခက်ဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးကဒီဓမ္မနဲ့အဓမ္မကိုဘယ်ရင်ကဓမ္မဘယ်ရင်ကအဓမ္မလို့ချက်ချက်နဲ့သိဖို့တော့ သိလုံနေပါတယ်နော်လုံနေတဲ့အတွက်ကြောင့်အခုနောက်ပိုင်းလေးမှာရှင်းလင်းချက်ကလေးတွေပါလာတယ်နော်အဲဒီတော့အဲ့ဒီရှင်းလင်းချက်အပိုင်းမှာတခါကြီးတွေဒီမှာကြီးတွေနည်းနည်းပုံမှုလုံလုံဆွေးနွေးစေခြင်းနဲ့နော်သဘောမကျရင်လည်းမကြဘူးနားမလည်ရင်လည်းမလည်ဘူးဒါကတော့ခုနေမှာဆွေးနွေးလို့ရပါတယ်ဒါကိစ္စမရှိဘူးနော်အဲ့ဒီမှာဒုက္ခသစ္စာခန္ဓာသုတ်တန်ဆိုပြီးတော့သုတ်တန်လေးတစ်ခုဘုန်းကြီးကိုးထားတယ်နော်ဥပါဒဏ်နဲ့ခန္ဓာဘယ်နှပါလဲ ဒါပါရူပုပါဒာနဲ့ခန္ဓာဝေဒနုပါဒာနဲ့ခန္ဓာသင်ညုပါဒာနဲ့ခန္ဓာသင်္ခါရုပါဒာနဲ့ခန္ဓာဝိညာဉ်ုပါဒာနဲ့ခန္ဓာဘယ်နှပါလဲ၅ပါးဘာကိုရူပုပါဒာနဲ့ခန္ဓာခေါ်တယ် definition အတိအကျသိဖို့လိုတယ်ကိုကဘာမှမသိဘူးရူပုပါဒာနဲ့ခန္ဓာဆိုတာဘာလဲမသိဘူးမသိမဲ့နဲ့တရားအထုတ်ပုံချဖို့သိပြီမလွယ်ဘူးဘာကိုရူပုပါဒာနဲ့ခန္ဓာခေါ်တယ်ဆိုတာကိုဘုရားရှင်ကိုယ်တော်ကဒီမှာအတိအကျဟောထားတယ် ခန္ဓာသုတ်တန်းဆိုတာခန္ဓာဝေကတာယုပါဠိတော်ဒုတိယတွဲစာမျက်နှာ38မှာရှိနေပါတယ်နော်အဲ့ဒီမှာမြတ်စွာဘုရားကခန္ဓာဆိုတာကဘာဥပါဒဏ်နဲ့ခန္ဓာဆိုတာကဘာအတိအကျဟောထားတယ်အဲ့ဒီမှာကြည့်သောတိနေတိုင်းနဲ့နော်ယဟန်တို့ခန္ဓာ၅မျိုးတို့ကို၎င်းဥပါဒဏ်နဲ့ခန္ဓာ၅မျိုးတို့ကို၎င်းဟောပြီးအပ်ထိုတရားကိုနာကြကုန်လို့ယဟန်တို့ခန္ဓာ၅မျိုးတို့ဟူသည်အဘယ်တို့နည်းယဟန်တို့အတိတ် အနာကပိစုံပန်လေးဖြစ်သောအတွင်းအစ္ဆဒလေးဖြစ်သောအပြင်ဗိဓာလေးဖြစ်သောနော်အကျံအနုလေးဖြစ်သောအကျံကဩလာရိကအနုကဒုက္ခမအယုတ်အမြတ်လေးဖြစ်သောဟိနပဏိတနော်အဝေးအနီးလေးဖြစ်သောဒုရသန္တိကရုပ်အလုံးကိုရူပခန္ဓာဟုဆို၏အတိတ်အနာကပိစုံပန်လေးဖြစ်သောအတွင်းအပြင်လေးဖြစ်သောအကျံအနုလေးဖြစ်သောဝေဒနာအလုံးကို တင်ညာအလုံးကိုသင်္ခါရအလုံးကိုသင်္ခါရခန္ဓာဟုဆို၏အတိတ်နာကပိဿုပန်လေးဖြစ်သောအတွင်းအမြင်လေးဖြစ်သောအကြံဉာဏ်လေးဖြစ်သောအယုတ်အမြန်လေးဖြစ်သောအဝိအနည်းလေးဖြစ်သောအတိညာအလုံးကိုဝိညာဉ်အလုံးကိုဝိညာဉ်ရဲ့ခန္ဓာဟုဆို၏ဒါကခန္ဓာ၅ပါးနော်ဆိုလိုတာကအတိတ်ခန္ဓာ၅ပါးပိဿုပန်ခန္ဓာ၅ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးမိမိအစ္ဆဒခန္ဓာ၅ပါးဗဟိတခန္ဓာ၅ပါး ဝေလာရိကခေါ်တဲ့ဉာဏ်နဲ့ခန္ဓာ၅ပါးဒုက္ခမခေါ်တဲ့သင်္ပေနုဉာဏ်နဲ့ခန္ဓာ၅ပါးဟိနခေါ်တဲ့ယုတ်ဉာဏ်နဲ့ခန္ဓာ၅ပါးပဏိတခေါ်တဲ့မွန်မြတ်တဲ့ခန္ဓာ၅ပါးဒုရခေါ်တဲ့ဝေးတဲ့ခန္ဓာ၅ပါးတန်တိကခေါ်တဲ့နိဂတ်တဲ့ခန္ဓာ၅ပါးနော်အဲ့ဒါတွေကိုတော့အကုန်လုံးခန္ဓာလို့ခေါ်တယ်အဲ့ဒီခန္ဓာဆိုတာကတော့လောကုတ္တရာတရားတွေပါပါဝင်ပါတယ်နော်နောက်တစ်ခုယဟန်တို့ဤတရားတို့ကိုခန္ဓာ၅မျိုးတို့ဟူ၍ဆိုယဟန်တို့ဥပါဒနဲ့ခန္ဓာ၅မျိုးတို့ဟူသည်အဘယ်တို့နည်းဟုမူ ယဟန်တို့အာသောဤအာယုံဖြစ်၍ဆွမ်းလန်းအပ်သောအတိတ်အနာဂတ်ပစ္စုပန်လေးဖြစ်သောအတွင်းအပြင်လေးဖြစ်သောအကြံအနုလေးဖြစ်သောအဝိအနည်းလေးဖြစ်သောအယုတ်ဉာဏ်လေးဖြစ်သောအဝိအနည်းလေးဖြစ်သောယုတ်တရားအလုံးကိုရုပ်ဘုဘာတနဲ့ခန္ဓာဟုဆိုရနော်အလားတူပဲ12မျိုးပဲ12မျိုးသောအခြင်းဖြင့်ဒီနေတဲ့ဝေဒနာအလုံးကိုဝေဒနုဘာတနဲ့ခန္ဓာ12မျိုးသောအခြင်းဖြင့်ဒီနေတဲ့သိညာအလုံးကို တင်ညုပါဒနဲ့ခန္ဓာတစ်ဆက်တစ်မျိုးသောခြံပြတင်နေတဲ့ဝိညာဉ်အလုံးကိုဝိညာဉ်ဥပါဒနဲ့ခန္ဓာလို့ခေါ်တယ်သူကတော့လောကီစိတ်စရတိတ်တွေနဲ့ယုတ်တရားပဲနော်အဲဒီတော့ဒီနေရာမှာနည်းနည်းလေးရပ်တံပြီးပြောချင်တာကအတိတ်ယုတ်တရားပိစုံပန်ယုတ်တရားအနာဂတ်ယုတ်တရားအစ္ဆဒယုတ်တရားမဟိတယုတ်တရားဩလာရိကဒုက္ခမယုတ်တရားဟိနပဏိတဒုရသန္တိကယုတ်တရားတစ်ဆက်တစ်မျိုးအဲဒီတစ်ဆက်တစ်မျိုးသောအချက်ဖြင့်ဒီနေတဲ့အာသောတရားတွေအာယုံရွာဆွမ်းအပ်တဲ့ဒီ ယုတ်တရားအစုဘုံကိုဘာခေါ်လဲရူပုပါဒာနဲ့ခန္ဓာအလားတူပဲ17မျိုးသောအချက်ဖြင့်တည်နေတဲ့ဝေဒနာအစုဘုံကဝေဒနုပါဒနဲ့ခန္ဓာ17မျိုးသောအချက်ဖြင့်တည်နေတဲ့တင်ညာအစုဘုံကတင်ညုပါဒနဲ့ခန္ဓာ17မျိုးသောအချက်ဖြင့်တည်နေတဲ့သင်္ခါရတရားအစုဘုံကသင်္ခါရခန္ဓာ17မျိုးသောအချက်ဖြင့်တည်နေတဲ့ဝိညာဉ်တရားအစုဘုံကဝိညာဏုပါဒနဲ့ခန္ဓာပေါင်းလိုက်တော့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးအဲ့ဒီမှာ ဥပါဒဏ်နဲ့ခန္ဓာ၅ပါးသည်သစ္စာဒေသနာတော်နိယဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုအရှင်ကုဏ္ဏညာတိသိတယ်မသိဘူးလားဒါပဲเนาะရှေ့ကုဏ္ဏဂါရသုတ်ဓမ္မဟောထားတဲ့အတိုင်းသစ္စာလေးပါးကိုမသိရင်သန္တာဝဇ္ဇဒုက္ခကုန်မလားမကုန်နိုင်ဒီတော့သိရမယ့်သစ္စာထဲမှာအတိတ်ခန္ဓာ၅ပါးလည်းမပါဘူးလားအနာဂတ်ခန္ဓာ၅ပါးပစ္စုပန်ခန္ဓာ၅ပါး ဒါဝိပဿနာဆိုတာပစ္စုပန်တဲ့လည်းပဲရှုအတိတ်ဒီဖြစ်ပြီးပြီမရှိတော့မရှိတော့ဘယ်လိုလုပ်ရှုမလဲအနာဂတ်ဒီမဖြစ်သေးဘူးမဖြစ်သေးတော့ဘယ်လိုလုပ်ရှုမလဲဘယ်လိုလုပ်ဘယ်လိုလုပ်ဟမ်အဲ့ဒီပြဿနာကတိတ်အကြီးကြီးပါတယ်နော်ဘုန်းကြီးဘုန်းကြီးခေါင်းကိုခဏခဏအထုခံရတာလည်းအဲ့ဒီပြဿနာကအကြီးဆုံးပဲဟုတ်တယ်မဟုတ်လားဒီအတိတ်ကို ခုဒုက္ခသစ္စာတရားထဲမှာအတိတ်ခန္ဓာ၅ပါးလည်းပါနေတယ်။သမုဒိယသစ္စာကြတော့ပူဆိုးပါတယ်နော်။အဲဒီတော့အနာဂတ်ခန္ဓာ၅ပါးလည်းပါနေတယ်။အဲဒီကအတိတ်ကဖြစ်ပြီးပြီးမရှိဘူးမရှိတာဘယ်လိုရှုမလဲ။အနာဂတ်ကဖြစ်မှမဖြစ်သေးတာမဖြစ်သေးတာဘယ်လိုရှုမလဲဆိုဒီလိုပယ်ချလိုက်တယ်။ခုဘုရားကဒီမှာရှုဖို့ဟောနေတယ်။ဒုက္ခသစ္စာကိုသိရမယ်မသိရင်သာရဟုစေဒုက္ခမကုန်ဘူး။ဒုက္ခသစ္စာထဲမှာဒီအတိတ်ခန္ဓာ၅ပါး ပိစုပန်ခန္ဓာ၅ပါးအနာဂတ်ခန္ဓာ၅ပါးအကုန်ပါနေတယ်ကဲဘယ်လိုတော့ပြိတတ်တယ်ဘာမေ့ခြင်းသေးလဲဟမ်ဟမ်မိမလားသူကမိမိရှုရမယ့်တရားဟာဘာတရားဆိုတာကိုကြက်ကြက်နက်နက်သိထားဖို့မလိုဘူးလားလွန်နေတယ်နောက်တစ်ခုဒါကဒုက္ခသစ္စာကဲသမုဒယသစ္စာဘိုင်းကိုသွားလိုက်တော့ ဟိုကအဲ့မှာဒုက္ခသစ္စာမှာနည်းနည်းလေးထပ်ဆင့်ထားတယ်နော်အဲဟုတ်ပြီသမုဒိယသစ္စာကြည့်နော်ဘုရားရှင်သည်အဘိဓမ္မာဝေဖန်ပါဠိတော်နော်အဘိဓမ္မာဝေဖန်ပါဠိတော်စာပိုက်က2 1 1 2စာမျက်နှာ100 18နော်အဲ့ဒီမှာဘုရားဟောထားတယ်နော်နံပါတ်1တဏှာကိုလိသမုဒယသစ္စာဟု၎င်းနံပါတ်2တဏှာနှင့်တကွာသောကိလေသာအလုံးကိုသမုဒယသစ္စာဟု၎င်းနံပါတ်3အကုသိုလ်တရားအလုံးကိုသမုဒယသစ္စာဟု၎င်းနံပါတ်4အကုသိုလ်တရားအလုံးနှင့်အာသောတရားတို့၏အာယုံယူရာဖြစ်သောသံဃာဝုကိုလည်းပတ်စေတတ်သောအလောဘအဒေါသအမောဟဟုသောကုသလမူလတရား၃ပါးကို သမုဒိယသစ္စာဟု၎င်းဟောထားတယ်အဲ့ဒါကဒီလိုဘုန်းကြီးရှင်းပြမယ်နော်ဘုန်းကြီးတို့ဒီတဏှာဟာအခုဘုန်းကြီးဥပဒေတာလည်းဒီမှာသင်ပေးနေတော့နားလည်ကြပါလိမ့်မယ်တဏှာဟာတဏှာတစ်ခုတည်းဖြစ်သလားသူကအမြဲတမ်းတွဲနေတာကဘာလဲမောဟအဝိဇ္ဇာနော်သူအဝိဇ္ဇာပါရမယ်အနည်းဆုံးစိတ်ကြည်သိ16လုံး19လုံး20သုံးဖို့21ဒီလောက်ရှိရတယ်နော် အဲဒီတော့အဲ့ဒီအခါကျမှဒီတဏှာကဖြစ်နေတာသို့တော့ဘုရားရှင်ကတရားဟောတဲ့အခါမှာဒီပုဂ္ဂိုလ်ကဒီလိုဟောလိုက်ရင် तू နားလည်လိမ့်မယ်ဆိုတာသိရင်ဘုရားရှင်ကနားလည်ယုံတော့ခေါင်းဆောင်တကူကိုရွေးထုတ်ဟောလိုက်တယ်အဲဒီတော့ခေါင်းဆောင်မှာကအရေးကြီးတဲ့ခေါင်းဆောင်ကတဏှာဖြစ်နေတယ်တွင်တတ်တတ်မဲ့မှုတဏှာရှိနေလို့မြတ်ခလပလုံးဒီတန္တရာတွေကဘရောမမထွက်နိုင်ဘူးတွင်တတ်မှုကိုဖြတ်နိုင်ဘာမှဒီတန္တရာကထွက်မှာ အဲ့ဒါကြောင့်တွေ့တာမှုကခေါင်းဆောင်အရေးအကြီးဆုံးခေါင်းဆောင်ဖြစ်လို့ဒါဗရဏာနီးခေါ်ပါတယ်ခွန်ကြီးတို့သမုဒိယသစ္စာဆိုပြီးဟောလိုက်တယ်ဒါတစ်ချက်တဏှာနဲ့တကွာအဲ့တော့ကြံနေတဲ့ကိလေသာတွေကရောသမုဒိယသစ္စာမဟုတ်တော့ဘူးလားလို့မေးစရာရှိတယ်ဒေါသသမုဒိယသစ္စာမဟုတ်ဘူးလားမာနသမုဒိယသစ္စာမဟုတ်ဘူးလားစသဖြင့်မေးစရာရှိတယ်အဲ့ဒါနဲ့အတွက်တဏှာနဲ့တကွာသောကိလေသာအလုံးကိုလည်းသမုဒိယသစ္စာကိလေသာအကုန်လုံးကိုလည်းသမုဒိယသစ္စာဆိုပြီးတော့ဟောလိုက်တယ် အဲ့ဒါနဲ့မပြီးသေးဘူးနောက်ထပ်ကဲကိလေသာ7ပါးသာသမုဒိယသစ္စာကြံနေတဲ့အကုသိုလ်တရားအကုန်လုံးကသမုဒိယသစ္စာမဟုတ်ဘူးလားလို့မေးစရာရှိအဲဒါကြောင့်အကုသိုလ်တရားအလုံးကိုလည်းသမုဒိယသစ္စာဆိုပြီးတော့မြတ်စွာဘုရားကဟောလိုက်ပြန်တယ်ကဲကောင်းပြီအကုသိုလ်တွေကသမုဒိယသစ္စာဒုက္ခသစ္စာကိုဖြစ်စေတာနော် အကုသိုလ်ဒီကသာဒုက္ခသစ္စာကိုဖြစ်စေတယ်ကုသိုလ်ကဒုက္ခသစ္စာကိုမဖြစ်စေတော့ဘူးလားလို့မေးစရာရှိတယ်ကုသိုလ်ကလည်းဒီခန္ဓာငါးပါးဒုက္ခသစ္စာတရားကိုမဖြစ်စေတော့ဘူးလားမေးစရာရှိလားရှိရတဲ့အတွက်နောက်တနည်းထပ်ဟောတယ်နော်အကုသိုလ်တရားအလုံးနဲ့အာသောတရားတို့အာယုံယုံရဖြစ်သောသန္တရာဝကိုလည်းပတ်စေတသောအလောဘအဒေါသအမောဟဟူသောကုသလမူလတရား၃ပါးကိုသမုဒိယသစ္စာလို့ဒီလိုဟောပြန်တယ်ဒီ ကုသိုလ်တရားတွေကအလောဘအဒေါသအမောဟကသာလင်းသမုဒယသစ္စာကိုဖြစ်စေအဲသမုဒယသစ္စာမြည်တယ်။ကျန်တဲ့ကုသိုလ်တွေကကသမုဒယသစ္စာမမြည်တော့ဘူးလားလို့မေးစရာရှိပြန်တယ်။အဲဒါကြောင့်နောက်တစ်ခုသမုဒယသစ္စာကိုပြည့်ပြည့်စုံစုံမြတ်စွာဘုရားထဟောထားတယ်နော်။နံပါတ်5အကုသိုလ်ကမှန်တော်မြတ်နှင့်သန္တရာဝုကိုလည်းပတ်စေတတ်သော အာသောတရားတို့၏အာယုံဖြစ်သောကုသိုလ်ကမှန်တော်မြတ်ကိုသမုဒယသစ္စာဆိုပြီးတော့ဒီလိုဟောလိုက် အဲ့ဒီဟောနည်းကတော့ဒါသမုဒိယသစ္စာကိုအကျွင်းအကြံမရှိဂုံစင်အောင်ဟောတဲ့နည်းပဲအဲ့နံပါတ်5ကဒါအရေးကြီးဆုံးပဲအဲ့ဒါကြောင့်ဒီသမုဒိယသစ္စာကိုငါနည်းခွဲခြားရဟောကြားထားတော်မူထို့ကြောင့်တမောအဝိရောဓိအထကရာကြီးကအောက်ပါအတိုင်းဖွင့်ဆောင်ထားပြီသည်နော်တထယတမကုသလာကုသလကမ္မအဝိသေသေနသမုဒိယသစ္စာတိသစ္စာဝိပင်ကေဟုတ်တာခုနကပါဠိတော်မှာဟောထားတယ်။ဘာပြောလဲ ကုသိုလ်ကံအကုသိုလ်ကံမှန်သမျှကိုစေရနာစေရနာနှင့်ရှင်ဘက်တံပြုတ်ထဓမ္မဟုအထုမပြောတော့ဘဲသမုဒိယသစ္စာဟုအထုမမတံပညာအဖြစ်သစ္စာဝေပင်ပါဠိတော်၌ဘုရားရှင်သည်ဟောကြားထားတော်မူ၏ကုသိုလ်ကအကုသိုလ်ကအလုံးတန္တရာကိုလက်ပတ်စီတတ်တဲ့ကုသိုလ်ကအကုသိုလ်ကအလုံးဟာဘာလဲသမုဒိယသစ္စာအဲ့ဒါကိုသဘောပေါက်ဖို့လိုတယ်နော်သို့တော့အဲ့ဒီသမုဒိယသစ္စာကအဲ့ဒါလောက်ပြောယုံနဲ့ ရန်သောအဖြစ်တပိသာဝကတွေနားလည်တာလည်းရှိသလိုနားမလည်ကြတဲ့ပုဂ္ဂိုလ်တွေလည်းရှိကြပြန်တယ်နားမလည်တဲ့ပုဂ္ဂိုလ်တွေအတွက်ကိုမြတ်စွာဘုရားကအောက်မှာအင်္ဂုတ္တပါဠိတော်မှာနော်အင်္ဂုတ္တပါဠိတော်တိကနိပစာမျက်နှာ198မှာသမုဒိယသစ္စာဆိုတာဘာဆိုတာကိုထပ်ခေါ်ထားတယ်နော်အဲဒီမှာကတမေဇဘေခွေဒုက္ခသမုဒိယအရိယသစ္စာအဝိဇ္ဇာပစ္စယသင်္ခါရစသည်ဖြင့်ခေါ်ထားတယ်အလုံးရောက်ဖို့ချင်းရောက်ဖို့ကြမယ်နော် အဲဒီတော့ယဟန်တို့ဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားဟူသည့်အဖယ်နည်းအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်ဝိညာဉ်ဖြစ်ခြင်းကြောင့်နာယုတ်ဖြစ်နာယုတ်ဖြစ်ခြင်းကြောင့်သလရဏဖြစ်သလရဏသလရဏဆိုတာအရဏ6စုံပြောတာနော်အရဏ6သက6 6ပြောတာနော်သလရဏဖြစ်သလရဏဖြစ်ခြင်းကြောင့်ဖတ်တာဖြစ်ဖတ်တာဖြစ်ခြင်းကြောင့်ဝေဒနာဖြစ်ဝေဒနာဖြစ်ခြင်းကြောင့်တဏှာဖြစ်တဏှာဖြစ်ခြင်းကြောင့်ဥပါဒံဖြစ်ဥပါဒံဖြစ်ခြင်းကြောင့်ဘဝဖြစ် ဘဝဖြစ်ခြင်းကြောင့်ဇာတိဖြစ်ဇာတိဖြစ်ခြင်းကြောင့်သရမရဏဖြစ်သောကပရိဒေဝဒုက္ခဒေါမနတဥပယာတတို့သည် ဖြစ်ပေါ်လာကြကုန်၏ဤသို့လျှင်ချမ်းသာမဖက်သက်သက်သောဤဒုက္ခဒုံဒုက္ခအစုဘုံ၏ဖြစ်ကြောင်းတရားဒီသည်တနည်းဒုက္ခဒုံဒုက္ခအစုဘုံ၏ဖြစ်ခြင်းသည်ထင်ရှားဖြစ်ပေ၏ယဟန်တို့ဤကြောင့်ကြောဆွံ့နေမှုပြိဿသဘောပသဘောပြိဿသမုပ္ပသဘောတရားကိုဒုက္ခဖြစ်ကြောင်းသမုဒိယအရိယသစ္စာတရားဒီဟု၍ခေါ်ဆို၏ ကြောင်းကျိုးဆက်မြတ်မှုပရိစ္ဆသမုပ္ပါနော်ဒီပရိစ္ဆသမုပ္ပါသဘောတရားကလုပ်ငန်းခွင်မှာအဓိကပဲအဲဒီတော့ဒီသမုဒိယသစ္စာကြောင်းကျိုးဆက်မြတ်မှုပရိစ္ဆသမုပ္ပါသဘောတရားကသမုဒိယသစ္စာဖြစ်တော့အဲ့ဒီသမုဒိယသစ္စာကိုဟုတ်တိုင်းမှန်စွာမသိခဲ့ဘူးဆိုရင်သံဃာဝဆင်းဒုက္ခကုန်မလားကုန်တာဒါပဲနော်အဲဒီတော့ဒီပရိစ္ဆသမုပ္ပါသဘောတရားလေးကိုအချင်းချင်းနည်းနည်းသဘောပေါက်ဖို့မလိုဘူးလားလိုတယ်နော် ဤတိထသေရဏသုတ်တံနဲ့အကြောင်းတရားနှင့်တကွအကျိုးတရားတို့အကြောင်းကျိုးဆက်နွယ်မှုသဘောတရားအလုံးကိုသမုဒိယသစ္စာဟုဟောကြားထားတော်မူပေသည်တဲ့နော်နောက်တစ်ခုအဲ့ဒီမှာဒီပရိစ္ဆာသမုပ္ပါကိုခွန်ကြီးတို့အကျဉ်းချုပ်လိုက်တော့အတင်းကြောင်းတရား၅ပါး ပစ္စုပန်အကျိုးတရား၅ပါးပစ္စုပန်အကြောင်းတရား၅ပါးအနာကအကျိုးတရား၅ပါးဒီသဘောကိုဟောနေတာပဲနော်အတင်အကြောင်းတရားတွေကအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဟုတ်မလားအဲဒီအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုတဲ့အတင်အကြောင်းတရား၅ပါးကြောင့်ပစ္စုပန်မှာဝิญဉ်ဏယုတ်တလရဏဖသဝေဒနာအဲ့ဒါကခန္ဓာ၅ပါးပဲအတူတူပဲနော်အကျိုးခန္ဓာ၅ပါးလားဖြစ်တယ် အတိတ်ကအဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့သမုဒိယသစ္စာကြောင့်ဒီဘဝမှာဝိညာဉ်နဲ့ယုတ်တက်လာတဲ့ဖတ်တာဝေဒနာခေါ်တဲ့ဒုက္ခသစ္စာလာဖြစ်တယ်။ဒီဘဝမှာလည်းတစ်ခါထပ်ပြီးတော့ဝိဇ္ဇာတဏဥပါဒသင်္ခါရကံဆိုတဲ့သမုဒိယသစ္စာကိုထပ်ထူထောင်ခဲ့ရင်နောက်အနာဂတ်မှာဝိညာဉ်နဲ့ယုတ်တက်လာတဲ့ဖတ်တာဝေဒနာခေါ်တဲ့အကျုံးခန္ဓာငါးပါးထပ်ဖြစ်မယ်။ဒုက္ခသစ္စာထပ်ဖြစ်မယ်။အဲတော့အတိတ်ကပြည့်စုံပြည့်ထောင်ခဲ့တဲ့သမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တယ် ဒီဘဝမှာပြုစုပြုထောနဲ့သမုဒိယသစ္စာကြောင့်အနာဂတ်မှာဒုက္ခသစ္စာဖြစ်မှာအဲ့ဒါကိုယောဂီပုဂ္ဂိုလ်ကသိရမလားမသိရဘူးမသိဘူးဆိုရင်သံဃာဝဆင်းဒုက္ခဘယ်လုံးမှမကုန်နိုင်ဘူးဘယ်လိုတော့သူအတိတ်ရှုခွက်ကဒီမှာဝင်မနေဘူးလားသမုဒိယသစ္စာဘိုင်းမှာကဲနောက်တစ်ခုဟိုဘက်မှာထပ်ထပ်ဖွင့်ထားတယ် ဘယ်တော့ကတဏှာလဲတမတဏှာကိုသမုဒိယသစ္စာဟုဘုရားရှင်ဟောကြားတော်မူသည်ကမှန်သို့သောလက်ရှိဒုက္ခသစ္စာတရားစု၏အကြောင်းရင်းဖြစ်သောသမုဒိယသစ္စာအမြင်ရသည့်တဏှာကဘယ်တော့ကဖြစ်ခဲ့သည့်တဏှာနည်းဟုစူးစမ်းဆင်ခြင်သည်နော်နည်းနည်းလေးစဉ်းစားကြည့်လားဒကာကြီးတွေပုံစံလေးတစ်ခုပြောမယ်ဒကာကြီးနဲ့ဒကာမကြီးနဲ့ဆုံကြပြီးအသက်20မှာအိမ်တော်ပြုတ်လိုက်ကြတယ်ဆိုကြတော့နော်တွေ့တာမှုဆက်ဖြစ်ပြီးဒီတွေ့တာမှုကသစ္စာဒေသနာတော်နည်းအရဘာသစ္စာလဲသမုဒိယ သမုဒိယသစ္စာလေတွေ့တာမှုတဏှာကသမုဒိယသစ္စာအဲ့ဒီသမုဒိယသစ္စာတွေ့တာမှုကိုသိခဲ့တဏှာကိုသိခဲ့ရင်သမုဒိယသစ္စာပဲဆိုပြီးလိုလိုလေးပြောလို့ဒါဘုန်းကြီးကရှင်းပြတာပါအဲ့ဒီတွေ့တာမှုတဏှာသည်သမုဒိယသစ္စာမှန်တယ်အဲ့ဒီသမုဒိယသစ္စာကြောင့်ဒကာကြီးရဲ့ခန္ဓာ၅ပါးဒကမာကြီးရဲ့ခန္ဓာ၅ပါးဖြစ်ပေါ်နေပါသလားလို့မေးရင်ဘယ်လိုဖြေမလဲဟမ်မဟုတ်ဘူးဒါပဲနော် ဘာဖြစ်လို့လဲဒီအသက်နဲ့ဆက်မပြည့်ခင်ဘုန်းကြီးတို့ဒီခန္ဓာ၅ပါးကဟိုအမိတ်ပိုက်သေးကရဏရေကြီးတည်နေတဲ့အချိန်ကာလကဒီခန္ဓာ၅ပါးကအစဖြစ်ခဲ့ပြီအဲ့ဒီတော့ကခန္ဓာ၅ပါးတမ်းပြင်ဘလို့ကြောင့်ဖြစ်တယ်လို့မေးစရာမရှိဘူးလားအဲ့ဒါပဲနော်အဲ့ဒါကြောင့်ဒီမှာအထက်ကနာကရှင်းထားတယ်ရူပရူပံပင်ဆက်ခန္ဓာတံဟောတိဒုက္ခသစ္စာယုတ်နဲ့နာကခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးကဒုက္ခသစ္စာတံသမုဋ္ဌာပိကပုရိမတဏသမုဒိယသစ္စာ ဒီဒုက္ခသစ္စာကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းသမှုရိယသစ္စာကပုရိမတဏှာရှေ့ဘောကထူထောင်ခဲ့တဲ့တဏှာအဲ့ဒီရှေ့ဘောကထူထောင်ခဲ့တဲ့တဏှာသမှုရိယသစ္စာကတဏှာကသမှုရိယသစ္စာပဲဒီတော့ယုံနာနှစ်ပါးသည်ခန္ဓာ၅ပါးသည်ထိုခန္ဓာ၅ပါးသည်ဒုက္ခသစ္စာသည်ထိုဒုက္ခသစ္စာကိုဖြစ်စေတတ်သောရှေ့ဘောကပြုစုပြောထောင်ခဲ့သောတဏှာသည်သမှုရိယသစ္စာသည်ဒီဘောတဏှာဟုတ်သလားဟုတ်ပါဘူးဒီဘောတဏှာလားဆိုရင်တော့ အကုန်လုံးမအိုတဲ့လူမနာတဲ့လူလူကြောလူလိုက်ဖြစ်အောင်လုပ်လို့မရဘူးလားဟုတ်ကိုယ်ကဖြစ်စင်တာပဲဖြစ်စင်တာတဏှာဖြစ်လို့ရတယ်ဆိုရင်ပေါ့လူတိုင်းလူတိုင်းယောက်ျားကလည်းမိန်းမဖြစ်ရင်ကောင်းမယ်မိန်းမကလည်းယောက်ျားဖြစ်ရင်ကောင်းမယ်မဖြစ်ဖြစ်မလားမဖြစ်ပါဘူး तू ကအတိတ်ကထူထောင်နေတဲ့ကံရဲ့စွမ်းအင်တတ္တိမကုံသေးရင်ပြောင်းလို့မရအောင်အတိတ်ကထူထောင်ထားတဲ့ကံရဲ့စွမ်းအင်တတ္တိကကုံသွားပြီဆိုရင်တော့ထူထောင်လို့ရပါတယ်အမျိုးသမီးကလည်းအမျိုးသားဖြစ်အောင် ကောင်းမှုကုသိုလ်ပြုရတယ်အမျိုးသားကလည်းအမျိုးသမီးဖြစ်ခြင်းကောင်းမှုကုသိုလ်ပြုရတယ်အမျိုးသမီးကအမျိုးသားဖြစ်ခြင်းနဲ့အမျိုးသားကအမျိုးသမီးဖြစ်ခြင်းနဲ့ဆိုတော့အဲ့ဒါတချို့ကအံ့ဩနေတယ်ဘုန်းကြီးကတော့မအံ့ဩပါဘူးယောဂီတယောက်ဘုန်းကြီး forest refuge မှာလာမနစ်ကတရားပြောတော့ဟိုဘက်ကမက္ဆီကိုကလည်းယောဂီတူသူအတင်ကိုရှုလိုက်တဲ့အခါမှာသူကဘာဖြစ်နေလဲဆိုတော့ခရိယံဘုန်းကြီး ခရိယံဘုန်းကြီးဖြစ်တဲ့အခါကျတော့သူကကလေးလေးတွေကိုသိချစ်တယ်ကလေးလေးတွေကိုသူကအကြောင်းစတင်ပေးတယ်ဘုန်းကြီးဖြစ်နေတော့ကလေးလေးတွေကိုသူကသိချစ်တော့သူစိတ်ထဲဘယ်လိုဖြစ်လာလဲသူကလည်းမွေးတဲ့ကလေးကိုသူကပိုချစ်ချင်တယ်ဒါသူစိတ်ထဲကသူစိတ်ထဲကအဲ့စိတ်ဓာတ်နဲ့သူကကံကိုထူထောင်လိုက်တဲ့အခါကျတော့အမျိုးသမီးဖြစ်လာတယ်အမျိုးသမီးဖြစ်လာတော့ဘာပြဿနာဖြစ်လဲဆိုတော့မိမလေးတယောက်ရတယ် ဒီဓာကြီးတွေဒုငါကြီးတွေလို့မှတ်ထားပေါ့အဲ့မိမလေးတယောက်ရတဲ့အခါကျတော့ဒီမိမလေးကကျမ်းမာရေးမကောင်းကျမ်းမာရေးမကောင်းတော့ဆေးရုံမှာပဲပြဿနာဖြစ်ပြီးလေသွားပြန်ရောတင်းသွားတဲ့အချိန်ကကျတော့မှအဲ့ဒီမိမလေးအပေါ်မှာတွေ့တာပြီးပနာကျင်နာနေတဲ့ကရုဏာတရားကဒီဘက်မှာသူကအမျိုးသမီးဖြစ်အောင်ထပ်ဖန်တီးပေးပါတယ်ကရုဏာပြဋ္ဌာန်းတဲ့ကုသိုလ်စိတ်စေတနာအုပ်စုကနော်ဒါကြောင့်သူက အမျိုးသမီးတွေကလည်းစိတ်ဓာတ်ပြောင်းလဲသွားတာနဲ့အမျိုးသားဖြစ်နိုင်ပါတယ်အမျိုးသားကလည်းစိတ်ဓာတ်ပြောင်းလဲရင်ဒါကြောင့်စိတ်တွေနဲ့နေရကောလောကောစိတ်ဓာတ်ကလောကကြီးကိုဥဆောင်နေတာဘာဖြစ်လို့လဲဆိုတော့အဲ့ဒီစိတ်ကဘာစိတ်လဲဆိုတော့အထက်ကရာကဖွင့်ထားပါတယ်ကာမဝိညာဏကံပဲနော်ကံနဲ့ရှင်တွဲနေတဲ့ဒီစိတ်ဓာတ်ကသရဝါတွေကိုဟိုဘဝမှာဒီဘဝဒီဘဝမှာဟိုဘဝဒီလိုဘဝအသီးသီးကိုရောက်အောင်ဆွဲခေါ်နေတာ ဒီကံကိုမိမိတို့ကမထူထောင်မဲ့နဲ့ကံကိုဖြတ်တော့နိုင်ခဲ့ရင်ဘဝကလွတ်မြောက်မှာဖြတ်တော့နိုင်တဲ့နည်းကဒီသစ္စာလေးပါးကိုထိုးထွင်းသိတဲ့နည်းပဲနော်အဲဒီတော့ဒီမှာကြည့်နောက်တစ်ခုတထဗုဏိမာနိဒွေသစ္စာနိဝတ္တံပိစိမာနိဝိဝတ္တံတေတုဘိက္ခုနောဝတ္တေကံပဒါနာဘိနိဝေသောဟောတိဝိဝတ္တေနတ္ထိအဘိနိဝေသောဘာပြောလဲ ထိုသစ္စာလေးပါးတို့တွင်ရှေ့ဖြစ်ကုန်သောဒုက္ခသစ္စာသမုဒယသစ္စာနှမျိုးတို့ကသံဃာဝတ်၌လေပတ်နေသောဝတ္တသစ္စာတည်းနောက်ဖြစ်ကုန်သောအသင်္ကတတအငိမ့်တနိဗ္ဗာန်တရားတော်မြတ်ဒီဟုသောလောကုတ္တရာနိရောဓသစ္စာနှင့်ယင်းနိရောဓသစ္စာကိုထွန်းဖောက်သိမြင်တတ်သောအရိယမေညာနှင့် ရှင်တွဲနေသောမဂ္ဂတရားကိုရှင်းပါတည်ဟုသောဒုက္ခချုပ်ရာနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဖြစ်သည့်လောကုတ္တရာအရိယမဂ္ဂသစ္စာတရားတို့ကား သန္တရာဝတ်မှကင်းချုပ်ရာဖြစ်သည့်ဝိဝတ္တသစ္စာသည်နော်ဝတ္တသစ္စာနဲ့ဝိဝတ္တသစ္စာထိုဝတ္တသစ္စာဝိဝတ္တသစ္စာနှမျိုးတို့တွင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုစီးပြနေသောယောဂဝဆရပုဂ္ဂိုလ်သည်ဝတ္တသစ္စာဖြစ်သည့်ဒုက္ခသစ္စာနှင့် သမုဒိယသစ္စာတရားတို့၌ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြခြင်းအမှုကိုပြုလုပ်ရမည်ဖြစ်သည်ဝတ္တသစ္စာတရားဝိဝတ္တသစ္စာတရားနှမျိုးတို့၌ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြခြင်းသည်မရှိပေဘာဖြစ်လို့လဲ မရသေးဘူးမရသေးဘူးစတရားအထုတ်တဲ့ပုဂ္ဂိုလ်ကဝိဝတ္တသစ္စာခေါ်တဲ့ဒီလောကုတ္တရာတရားတွေကိုမရသေးဘူးမရသေးတဲ့အတွက်ကိုမရတဲ့တရားတော့အထုတ်လို့မဖြစ်နိုင်သေးဘူးကဲဒီတော့ဒီနေရာလေးမှာကြည့်အောင်ပါဝိပဿနာဆိုတာဘာလဲတဲ့ဒါအရေးကြီးတာနော်ဥပမာကြည့်အထက်ပါပါဠိတော်နဲ့အထက်ကရာတို့၌လာရှိသည့်အတိုင်းယောဂဝဆရာပုဂ္ဂိုလ်သည်ဝိပဿနာဘာဝနာကမ္မထံကိုစီးပြန်ရ၌ ဒုက္ခသစ္စာတရားစုနှင့်သမုဒယသစ္စာတရားစုတို့ကိုဝိပဿနာရှုရမည်ဖြစ်ပေသည်ဝိပဿနာရှုရမယ့်တရားတွေကဘာလဲဒုက္ခသစ္စာတရားသမုဒယသစ္စာအဲဒီမှာကြည့်ဘာကိုဝိပဿနာခေါ်တယ်ဆိုတာကြည့်အနေဇာတိဝတေနဝိဝိဒေဟိအာဂါရေဟိဓမ္မေပတ္တိတိဝိပဿနာဒါကအဘိဓမ္မာအထက်ကရာအထက်တလိနေအထက်ကရာစာမျက်နှာ195မှာပေးထားတဲ့ definition ပဲဝိပဿနာဆိုတာဘာဆိုတာကိုရှင်းပြထားတာ ဘာပြောတယ်အနိစ္စစသည်တို့၏အစွမ်းဖြင့်အမျိုးမျိုးသောအချင်းရာတို့ဖြင့်ဒုက္ခသစ္စာဓမ္မသမုဒိယသစ္စာဓမ္မတို့ကိုရှုတတ်သောကြောင့်ဝိပဿနာမည်ဒုက္ခသစ္စာတရားဒီသမုဒိယသစ္စာတရားတွေကိုသင်္ခါရတရားတွေလို့ခေါ်ပါတယ်ဒီသင်္ခါရတရားတွေရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုကြည့်ပြီးအနိစ္စလို့ရှုတယ်ဖြစ်ချင်းပြည့်ချင်းဖြင့်အနိစ္စခံရတဲ့သဘောတွေကိုကြည့်ပြီးဒုက္ခလို့ရှုတယ် မပျက်စီးပဲအကျင့်ခက်အခိုင်မာနှစ်တရာအဖြစ်ကြီးတဲ့အတ္တမဟုတ်တဲ့သဘောကိုကြည့်ပြီးကြည့်ပြီးတော့အနတ္တလို့ရှုတာဒီလိုအနိစ္စလို့ဒုက္ခလို့အနတ္တလို့ရှုနေတဲ့ဉာဏ်ကိုသာလျှင်ဘာလို့ခေါ်လဲဝိပါဒနာတရားထိုင်ပြီးဘုန်းကြောင့်သွားတရားထိုင်နေဘာလို့လဲဝိပဿနာအထုတ်တယ်တရားကြောင့်နဲ့ဝင်ထိုင်လိုက်တဲ့ဒုက္ခသစ္စာဆိုတာဘာလဲမသိသေးဘူးဒုက္ခသစ္စာဆိုတာလည်းဘာလဲမသိသေးဘူးအဲ့ပုဂ္ဂိုလ်ထာမှာထိုင်လိုက်တဲ့ဝိပဿနာဖြစ်မလား ဒါပေမဲ့ခက်ကတော့ဖြစ်တယ်နော်ဒီစာပေမှာကဘုရားဟောဒေသနာမှာမဖြစ်ဘူးအဲ့ဒါသိအရေးကြီးတယ်ဒီတော့ဝိပဿနာတကယ်အထုတ်ခြင်းတဲ့ပုဂ္ဂိုလ်ကဒီဒုက္ခသစ္စာကိုလည်းပထမသိအောင်ကြိုးစားအထုတ်ရမယ်သမုဒိယသစ္စာကိုလည်းသိအောင်ကြိုးစားအထုတ်ရမယ်သိပြီးတော့မှဒုက္ခသစ္စာကိုသိတာကနမရူပပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်နာယောကိုပန်းချသိတဲ့ဉာဏ်ပဲသမုဒိယသစ္စာ သမုဒိယသစ္စာကိုသိတာကပစ္စယပရိက္ခညာအကြောင်းတရားတွေကိုရှုပွားသိသိတတ်တဲ့ဉာဏ်ပဲဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကဝိပဿနာဉာဏ်ရဲ့အရှုခံအမှန်ဖြစ်တယ်ဆိုတာသာမအတိအကျရှိတယ်အဲ့တော့သူတို့ကအနိစ္စလို့ဒုက္ခလို့အနတ္တလို့ဒီလိုရှုတတ်ပါမှပါဇတ်ဆိုတဲ့အနိစ္စမဟုတ်ဘူးနော်သူတို့ရဲ့ဖြစ်ပြီးပြတ်တာကိုသေချာကိုဉာဏ်နဲ့မှမြင်ပြီးတော့မှသူကအနိစ္စလို့ရှုရတာဖြစ်ချင်းပြန်ချင်းပြန်အနိစ္စခံရတဲ့ဓာန်ချက်ကိုသေချာမြင်အောင်ကြည့်ပြီးတော့မှဒုက္ခလို့ရှုရမှာ မပျက်စီးပဲအကျိတ်ခဲအခိုင်မာနိတရာအဖြစ်တည်တဲ့အတ္တဆိုတာအဲ့ဒီယုံနာနဲ့မှမရှိဘူးဆိုတာကိုသေချာမြင်အောင်ကြည့်ပြီးတော့မှအတ္တလို့ရှုရမှာယုံနာဆိုတာဘာလဲမသိဘူးသမုဒယသစ္စာဆိုတာဘာလဲမသိဘူးမသိတာဒီတပုံကြီးထမ်းပြီးတော့ခမရန်းကျောင်းထဲမှာဝင်ထိုင်လိုက်တာချက်ချင်းဒီပုဂ္ဂိုလ်တန်တမှာဟိုခေအပြောနဲ့ပြောရင်တော့ပေါ်ရာကိုရှောက်မှတ်တယ်ပေါ့အဲ့ဒါနဲ့ဝိပဿနာဖြစ်ပါမလားအဲ့ဒါပဲဒကာကြီးတွေဒကာကြီးတွေဒါစဉ်းစားဖို့ပဲနော် ဒီတော့ဝိပဿနာဆိုတာဘာဆိုတာကိုတိတိကျကျသိပြီးမှလုပ်ငန်းခွင်ကိုကြကြနနအားထုတ်ဖို့မလိုဘူးလားလိုအပ်တယ်နော်ကဲကဲဒုက္ခသစ္စာပြီးတော့နိရောဓသစ္စာနော်ကဲအဲ့မှာနိရောဓကခုနဗျောင်းမြန်မယ်သမုဒိယသစ္စာနဲ့ဗျောင်းမြန်မယ်တဏှာကြီးအကျွင်းကြံ မရှိပါမရဖြစ်နေတဲ့ဒုက္ခပဲအတွင်းကြံမရှိပြင်လိုက်တော့နော်အတွင်းကြံမရှိကုံအကုံအစင်ခြုံငင်းခြင်းကို၎င်းတဏှာကျွင်းကိလေသာတို့အတွင်းအကြံမရမရတို့မရှိဖြင့်မရှိအကုံအစင်ခြုံငင်းခြင်းကို၎င်းအကျွင်းကြံမရှိတဏှာကျွင်းကိလေသာကျွင်းအကုသိုလ်တရားတို့အကျွင်းကြံမရှိဂုံစင်အောင်အကုံအစင်ခြုံငင်းခြင်းကို၎င်းတဏှာကျွင်းကိလေသာကျွင်းအကုသိုလ်တရား အောက်အာသောတရားတို့၏အာယုံဖြစ်သောကုသလမူလတရား၃ပါးတို့၏အကျွင်းအကြံမရှိအကုန်အစင်ချုပ်ငင်းခြင်းကို၎င်းတဏှာကျွင်းကိလေသာကျွင်းအကုသိုလ်တရားအာသောတရားတို့၏အာယုံဖြစ်သောကုသလမူလတရား၃ပါးအာသောတရားတို့၏အာယုံဖြစ်သောကျွင်းကုသိုလ်တရားအလုံးတို့၏အကျွင်းကြံမရှိ အကုန်အစင်ချုပ်ငင်းခြင်းကို၎င်းနိရောဓသစ္စာဟုဟုဟုမှာချောင်းကင်လေးကြံတယ်နိရောဓသစ္စာဟု စ္စဝိပင်ပါဠိတော်၌ဟောကြားထားတော်မူ၏နော်အဲ့ဒါဘယ်မှာဟောလဲဆိုတော့ခုနကစာဘိုက်ကအဘိဓမ္မာဝိပင်ပါဠိတော်132 134 135တို့မှာဟောထားတယ်နော်ဒီတော့နောက်တစ်ခုတဖန်အင်္ဂုတ်ထောအင်္ဂုတ်တရနိကေတိကနိပတိဋ္ဌာယရဏသုတ်တံအဲဒီမှာလည်းမှားနေပြန်ပြီတိဋ္ဌာယရဏသုတ်တံတွင် တဏသုတ်တံဆိုတာကိုဖြစ်လိုက်တော့နော်ဒိဋ္ဌာယေရဏသုတ်တံတွင်ဟောကြားတော်မူဟောအဲ့ဒါဒီအကုန်လုံးပြုတ်နေတယ်သမုဒိယသစ္စာကို ဟောကြားတော်မူပြန်ဤနော်ကတမင်းစဟောအကုန်လုံးဖွင့်နေလွယ်ကုန်ပြီကတမင်းစဘိခွေဒုက္ခនិရောဓအရိယသစ္စာဝိဇ္ဇာဝိဇ္ဇာယတွေ့ဝအကုန်လုံးလွယ်နေတယ် ဝိဇာယတွေ့ဝအတ္တိတဝိရာကនិရောဓသင်္ခါရនិရောဓသင်္ခါရនិရောဓဝိညာဏនិရောဓစသဖြင့်ချုပ်စင်ပဲနော်အတူတူပဲအောက်မှာဗမာပြန်ဖတ်လိုက်ပဲနော်ယဟန်တို့ဒုက္ခချုပ်ကြောင်းនិရောဓအရိယသစ္စာတရားဟူသည်အဘယ်နည်းအာအဝိဇ္ဇာလည်းအဝိဇ္ဇာလည်းပုံမကြောက်အဝိဇ္ဇာဤသာလျှင်အကျွင်းကြံမရှိမရှိပဲမရှိရမရယူပဲဖြစ်နေတယ်မရှိကုံစင်အောင်ချုပ်ခြင်းကြောင့်သင်္ခါရတို့သည်ချုပ်ကုန်၏ သင်္ခါရတို့၏ချုပ်ခြင်းကြောင့်ဝိညာဉ်သည်ချုပ်၏ဝိညာဉ်၏ချုပ်ခြင်းကြောင့်နာယုတ်သည်ချုပ်၏နာယုတ်၏ချုပ်ခြင်းကြောင့်သလရဏသည်ချုပ်၏သလရဏ၏ချုပ်ခြင်းကြောင့်ဖတ်တသည်ချုပ်၏ဖတ်တ၏ချုပ်ခြင်းကြောင့်ဝေဒနာသည်ချုပ်၏ဝေဒနာ၏ချုပ်ခြင်းကြောင့်တဏှာသည်ချုပ်၏တဏှာ၏ချုပ်ခြင်းကြောင့်ဥပါဒံသည်ချုပ်၏ဥပါဒံ၏ချုပ်ခြင်းကြောင့်ဘဝကမ္မဘဝဥပါတိဘဝသည်ချုပ်၏ကမ္မဘဝ၏ချုပ်ခြင်းကြောင့်ဇာတိသည်ချုပ်၏ဇာတိ၏ချုပ်ခြင်းကြောင့်သရမရဏသည်ချုပ်၏လောကပရိဒေဝဒုက္ခဒေါမနတဥပါယတတို့သည်ချုပ်ကုန်၏ ဤသို့လျင်ချမ်းသာမဖက်တတ်တဲ့သောဒုက္ခဒုံဒုက္ခအစုအပုံဤချုပ်ချင်းသည်ဖြစ်ယဟန်တို့ဤကြောင့်ကျိုးဆက်နေမှုပရိစ္ဆသမုပ္ပါသဘောတရားတို့၌ချုပ်ငြိမ့်မှုကိုဒုက္ခချုပ်ရနိရောဓအရိယသစ္စာတရားဒီဟူ၍ဆိုအပ်၏အဲ့တော့စဉ်းစားကြည့်နည်းနည်းလေးအကြမ်းအဖြင့်ပြောမယ်ဝိဇာတနာဥပါဒံတခါကံရဘရောမှာချုပ်မှာဟမ် အဲတဏှာဘယ်ခါမှပြတ်မလဲဘယ်လိုလဲနာရဲနာရဲလို့ပြောမလားသူကဆလိုရကယဟနာဖြစ်မှနော်တဏှာကဂုံမယ်ခြုံငိမ့်မယ်ဝိဇာရဏဥပါဒသခရကံတွေကအရတ္တမေစိုက်တဲ့အချိန်ခါကြမှအရတ္တမေကအသင်္ကရတအငိမ့်တဲ့နိဗ္ဗာန်ရဲ့အကူအညီအငိမ့်တဲ့အေးအေးတဲ့အကူအညီဖြင့် ကိလေသာတွေကိုအကျွမ်းကြံမရှိကုန်စင်အောင်ပယ်လိုက်မယ်တဏှာလည်းပါသွားတယ်ဝိဇာတနာဥပါဒဏ်တွေအကုန်ကုန်သွားတယ်ကုန်လိုက်တဲ့အတွက်နောင်ဘဝတွေကိုဖြစ်စေနိုင်တဲ့စွမ်းအားရှိနေတဲ့ကံတွေလည်းစွမ်းအင်ကုန်သွားတယ်ဘဝတွေကိုမဖြစ်စေတော့ဘူးယဟန္တာဖြစ်တဲ့အချိန်ခါကြမှာဝိဇာတနာဥပါဒဏ်သင်္ခါရကကုန်မှာနော်ခုတရားအထုတ်တဲ့ပုဂ္ဂိုလ်ကယဟန္တာဖြစ်ပလားမဖြစ်ခင်မှာတည်းကဘုရားကအခုအရှုခိုင်းနေတယ် ဒါကိုပြောချင်တာနော်သဘောပေါက်လားအဲ့တော့ယဟန္တာကဖြစ်မှာဘယ်ချိန်ခါဖြစ်မှာဟမ်နော်အနာဂတ်ပဲပြောလို့တာကဒါအနာဂတ်တစ်ချိန်ချိန်တော့ဖြစ်ချင်းဖြစ်မယ်ဖြစ်ချင်းဖြစ်မယ်ဆိုတာကဖြစ်အောင်လုပ်ရင်ဖြစ်မယ်ပေါ့ခေါင်းကမဟာဒနာတထေသားတို့လိုပျော်မွေ့နေမယ်ဆိုရင်တော့ဖြစ်ပါမလားမဖြစ်နိုင်ဘူးအဲဒီတော့နောက်တစ်ချိန်မှာတော့ဖြစ်ချင်းဖြစ်မယ်ဖြစ်မယ်ဆိုတော့ဘုန်းကြီးဆိုလိုတာကအဲ့ဒါက ပစ္စုပန်မဟုတ်ဘူးအနာဂတ်တသက်ပဲအဲ့နောက်တစ်ချိန်အနာဂတ်မှာအရတ္တမေညာရဲ့စွမ်းအားကြောင့်ဝိဇာရဏဥပါဒံတွေကအကျွင့်ကြောင့်မရှိကုန်စင်အောင်ခြုံငိမ့်သွားတယ်ဝိဇာရဏဥပါဒံတို့အကျွင့်ကြောင့်မရှိကုန်စင်အောင်ခြုံငိမ့်ကြောင့်သင်္ခါရကံတွေလည်းစွမ်းအင်တွေကုန်ပြီးတော့ခြုံငိမ့်သွားကြတယ်အဲ့ဒီသင်္ခါရကံကဘာသင်္ခါရကံလဲလို့မေးတော့နောင်ဘဝတည်းကိုဖြစ်စေမဲ့သင်္ခါရကံပဲအရတ္တမေယဟန္တာဖြစ်တဲ့အချိန်ကနေစပြီးပြိဋိဘံမစံမီစာကြမှာဖြစ်ပေါ်စေတတ်တဲ့ကံတော့မပါဘူး နော်အဲ့ဒီစံကြမ်းမှာကတော့အတိတ်ကထထောင်ခဲ့တဲ့ကုသိုလ်ကအကုသိုလ်ကဒီအတွင်းမှာတော့သူကအကျိုးပေးအောင်မယ်အကျိုးမပေးရင်ချက်ချင်းတရားမှာ哦အကျိုးပေးတော့ကုသိုလ်ကလည်းအကျိုးပေးမယ်အကုသိုလ်ကလည်းအကျိုးပေးမယ်ဥမာရှင်မမောက္ခလန်တို့ခေါင်းခွဲပြီးတရားတယ်ဒါအတိတ်ကအကုသိုလ်ကရဲ့အကျိုးပဲမြတ်စွာဘုရားခန္ဓာတယ်အတိတ်ကအကုသိုလ်ကရဲ့အကျိုးပဲကုသိုလ်ကအကျိုးတွေလည်းဘုရားခံစားရတာအများကြီးပါနော်ဒီတော့ယဟန္တာအရဟံပြိဋိဘံမစံပြီးစံကြမှာတော့အကုန်လုံးခံအောင်မယ်ဒါဖြစ်နေပြိဋိဘံတသုတိ နောက်ဆွဲမှာတော့ဘဝတိဆိုတာတခုမှမရှိတော့အဲ့ဘဝတိကိုဖြစ်စေမဲ့ကံမှန်သမျှကတော့အရတ္တမဲ့အချိန်မှာအကုန်ကုန်သွားတယ်ဟုတ်မလားဒီတော့အဲ့ဒီဥစ္စာကအနာဂတ်တက်တဲ့ပဲပစ္စုပန်ဟုတ်သလားဝိပဿနာဆိုတာအနာဂတ်ကမဖြစ်သေးဘူးမဖြစ်သေးတာဘယ်လိုရှုမလဲဆိုပြီးဒီလိုအကြောင်းပြတယ်အဲ့ဒီအကြောင်းပြခြင်းနဲ့ပယ်ချလိုက်တော့ဒီရှုွက်ကိုဒီနိရောဓသစ္စာကိုသိပါမလားမသိခင်သန္တရာဝဆင်းဒုက္ခကုန်မလား အဲ့ဒါပဲနော်ဒီနေ့ပြဿနာတွေပဲဒါတခါကြီးတွေလူမကြီးတွေကတော့ယဉ်နှင်းနေတော့ပုံသိမယ်ရိတ်တာဘောင်းဆောင်လဲအထုပ်ပူကြမယ်တရားဘောင်းဆောင်လဲအထုပ်ပူကြမယ်ဟုတ်တယ်မလားနားရနားရထိုင်နေလုံယုံနဲ့ဒီတဏှာကုံမမလားဘာကိုသိရမှာလဲဒုက္ခသစ္စာကိုသိရမယ်သမုဒိယသစ္စာကိုသိရမယ်ဒီဒုက္ခသစ္စာသမုဒိယသစ္စာတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုသိရမယ်ဘယ်အထိသိရမလဲအရတ္တမစိုက်သည့်အထိသိရမယ် အဲ့ဒီလိုသိမှဒီအဝိဇ္ဇာဒနာဥပါဒံဆိုတဲ့ကိလေသာတွေကအကျွင့်ကြံမရှိဂုံသွားမှာဖြစ်တယ်အဲ့ဒီကိလေသာတွေအကျွင့်ကြံမရှိဂုံပါမှဒါလျင်ကံတွေကနောက်ထပ်တဖန်ဘဝတွေကိုဖြစ်စေနေတဲ့စွမ်းအင်တွေဂုံမယ်အဲ့ဒီခါကျတော့မှသူကသန္တရာဝဇင်ဒုက္ခကငြိမ့်သွားမယ်လွတ်သွားမယ်ဟုတ်တယ်မလားအဲ့ဒါကိုသဘောပေါက်ဖို့တော့လိုတယ်နော်နောက်တစ်ခုကဲ ဤနိရောဓသစ္စာကဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိရမည့်နိရောဓသစ္စာဖြစ်သည်တဲ့ဒါဝိပဿနာဖြင့်သိရမယ့်နိရောဓသစ္စာတွေပဲနော်အသင်္ကရတနိဗ္ဗာန်တရားတော်မြတ်ကအရိယာမေညာအရိယာဘုံညာတို့ဖြင့်ထိုးထွင်းသိရမည့်လောကုတ္တရာနိရောဓနိရောဓသစ္စာဖြစ်သည်တဲ့နော်ကဲမေဃသစ္စာမေဃသစ္စာပြောချင်အောင်နော်အဲ့တော့မေဃသစ္စာမှာ၃မျိုးရှိနေတယ်သမထပိုင်းမေဃသစ္စာ ဝိပဿနာပိုင်းမက္ခသစ္စာအရိယာမညာအခိုက်လောကုတ္တရမက္ခသစ္စာဟုသုံးမျိုးရှိတယ်အဲ့သမထပိုင်းမက္ခသစ္စာကတော့ဘုန်းကြီးတို့ကျင့်တယ်မဟုတ်ဘူးနော်ကျင့်တယ်မဟုတ်ဘူးဆိုတာကတချို့ဇန်တွေကထူထောင်တာကအထူးသဖြင့်သာသနာ့ဘပုဂ္ဂိုလ်တွေပေါ့နိဗ္ဗာန်ရရင်မဟုတ်ဘူးပြမပြီရောက်ရှိရဲ့အတွက်ဖြစ်နေတယ်အဲ့ဒါကြတော့မက္ခသစ္စာစင်းထဲမှာမဝင်ဘူးနော် နိဗ္ဗာန်ရရှိအတွက်ထူထောင်နေခဲ့မယ်ဆိုရင်တော့အဲ့သမထဘိုင်းကမက္ကသစ္စာထဲမှာအကျုံးဝင်တယ်မက္ကင်၈ပါးထဲမှာတမ္မာတမာတိဆိုတာပါနေပါတယ်နော်အဲ့တမ္မာတမာတိစင်းထဲမှာဝင်တယ်အဲ့တော့အဲ့ဥစ္စာမှာသမထဘိုင်းမက္ကသစ္စာကိုနည်းနည်းလေးဘုန်းကြီးရှင်းပြမယ်ဥပမာဟိုသမထတိုင်းမှာရှိနေလို့ပါဥပမာဘုန်းကြီးတို့အာနာပါနအထုတ်တယ်တစ်ချိန်ကျတော့တမာတိရဲ့ဆွမ်းအားကြောင့်ကြည်လင်တောက်ပနေတဲ့ဒီလေးလေးက ကြည်လင်တောက်ပနေတဲ့နမိတ်အသွင်မြင်လာတယ်ပမာတိတန်ကောင်းပါစေနော်ဒီအာနာပါနကလည်းအတ္တတပတ္တတစိတ်တသမုဋ္ဌာနာဆိုပြီးအထကရမအတိတ်ရှင်းထားတယ်နော်သူကစိတ်ကြောင့်ဖြစ်တဲ့ရုပ်ပဲဒီဝင်လေထွက်လေကအဲဒီတော့စိတ်ကြောင့်ဖြစ်တဲ့စိတ္တရုပ်ဆိုတော့ခုနကပြောခဲ့တဲ့အတိုင်းပဲတမာတိကစွန့်အင်ထက်လာရင်ဒီစိတ္တရုပ်ကလဒီမှာပါနေတဲ့ဝဏ္ဏတယူပါယုံကတောက်ပါလာအယောင်လေးတွေထွက်လာတယ် ဗမာရိကအလွန်ကြီးအရှိန်မကောင်းသေးဘူးဆိုလို့ရှိရင်အယောင်ကနည်းနည်းညစ်ထက်ထက်ဖြစ်တယ်ဗမာရိကသိအရှိန်အဝါကောင်းလာပြီဆိုရင်တော့အယောင်ကချီလင်တောက်ဖတ်လာတယ်သို့တော့အဲ့ဒီစိတ္တရုပ်ကလတ်တွေထဲမှာပါနေတဲ့ဒီဇောတက်လည်းရှိတယ်အဲ့ဒီဒီဇောတက်ကလည်းဆင်ခဲ့နောက်ထပ်ယုတ်ကလအတိတ်တွေကိုဖြစ်စေတယ်အဲ့ဒီဒီဇောတက်ကြောင့်ဖြစ်စေတဲ့ယုတ်ကလတွေကတော့ဒီအစ္ဆဒသနာမကဗိဒ္ဓအထိပြန့်သွားတယ် အဲဒီတော့ယောဂီပုဂ္ဂိုလ်ကဒီနာတိပြသုံးဖို့အထက်နှုတ်ခမ်းမှာကပ်ပြီးရှုနေလိုက်တော့အခါဒီနေရာလောက်မှာအထက်နှုတ်ခမ်းလောက်မှာလာပြီးပေါ်ရင်တော့ဒါကခုနကဒေဇောဓကဖြစ်ပေါ်လာတဲ့ယုတ်ကလတိမှာပန်တည်တဲ့ဝဏ္ဏတယူပါယုံရဲ့တောက်ဖမှုပဲအဲ့ဒီယူပါယုံရဲ့အပေါင်းစုရဲ့တောက်ဖမှုကိုအတုံးလိုက်ခဲလိုက်သွားပြီးတွေ့တယ်အရှည်လိုက်တွေ့တယ်အချောင်းလိုက်တွေ့တယ်ပုံသဏ္ဍာန်မျိုးမျိုးပေါ့နော်အဲ့လိုကြည်လင်တောက်ပနေတဲ့နမိတ်ပေါ်လာတယ်ကြည်လင်တောက်ပနေတဲ့ဒီနမိတ်ကိုအာယုံယူပြီးတော့တမာတိကိုဆက်ထူထောင်ရင်ဒီနမိတ်ထက်မှစိတ်ကနစ်မြုပ်ပြီးတော့ ငြိမ်ဝတ်သွားတယ်မလှုပ်တော့ဘူးတနင်္ဂနွေစသည်ဖြင့်ထိမ့်နိုင်ပြီဆိုရင်တော့ထိုချိန်ကမှဇိုင်းကားတွေကိုသိသိရင်သိသိလို့ရတယ်သို့တော့ဇိုင်းကားကအလုံးတင်ဘူးထွက်တယ်ပထမဇာမဇိုင်းကား၅ပါးအဲ့ဇိုင်းကား၅ပါးက၅ပါးတည်းမဖြစ်ဘူးဒါအဘိဓမ္မာစီကံကပထမဇာမဆိုလို့ရင်ခုလိုအာနာပါနခဲ့လို့တော့ပထမဇံဖြစ်ခဲ့မယ်ဆိုရင်စိတ်စကတိ34လုံးရှိပါတယ် အကယ်ကရုဏာဇန်တို့မုဒိတာဇန်တို့ဆိုရင်ကရုဏာထက်တဲ့ဘုမမုဒိတာထက်တဲ့အတွက်စိတ်စရစ်35လုံးအထိရှိတယ်နော်ဒါကြောင့်ဒီမသရုတ်တဇန်ကြတော့35လုံးမရှိတော့ဘူး32လုံးအထိရှိမှာစသည်ဖြင့်သူနေရာနဲ့သူပဲနော်အခုဒီနေရာမှာနမူနာကကြည်လင်တောက်ပနေသောအာနာပါနပရိဘာကနမိတ်ကိုအာယုံ၍ပရမဇန်သမာဓိဖြစ်ပေါ်လာရာ၌ပရမဇန်လောက်ပဲဘုန်းကြီးပြောဦးနော်ဇန်နတရား34လုံးတို့ဖြစ်ပေါ်လာရာ၌မက်ခင်ကားပါ မဂ်ခင်၅ပါးပါဝင်လျက်ရှိကျိုးတင်ဆောက်တည်ကျင့်သုံးထအပ်သောသီလမဂ်ခင်၃ပါးနှင့်ပေါင်းသောမဂ်ခင်၈ပါးဖြစ်သည်လောကီခိုက်မှာဒီသီလမဂ်ခင်တွေကဖြိုင်းတူးမဖြစ်ဘူးသီလမဂ်ခင်နဲ့ဒီခုနကကြံတဲ့မဂ်ခင်တွေကဖြိုင်းတူးမဖြစ်ကြဘူးဘာဖြစ်လို့အာယုံချင်းမတူဘူးဥမာသမ္မာဝါစာဆိုတာကသူကသီလပိုင်းသမ္မာကမ္မန္တသမ္မာအာဇီဝသီလပိုင်းသူတို့နဲ့သက်ဆိုင်နေတဲ့အာယုန်တွေကိုသူတို့ကအာယုန်ပြုတာအခုလို့ကြည်လင်တောက်ပနေတဲ့အာနာပါနပြိဘာကနမိတ်ကိုအာယုန်မပြုကြအောင်ဒါကြောင့်သူတို့က ကြွတင်ပြီးတော့ဥမပါဏိပါဒဝေရမတိသိက္ခာပရံတမာရိယာမိဆောက်တည်တယ်သီလတွေဆောက်တည်တယ်သီလဆောက်တည်တော့ကိုကသူ့အသက်မတတ်ဘူးဆိုသူ့အသက်ကိုအာယုံယူပြီးတော့မတတ်ဘူးဟုတ်တယ်မလားဒီကြည်လတော့ပါတဲ့အာနာပါနပฏิပါကနမိကိုသူတို့ကအာယုံမယုံနိုင်ဘူးဒါကြောင့်အာယုံကြီးကွဲပြားနေတဲ့အတွက်လောကီမှာတမ္မာဝါစာတမ္မာကမ္မတာတမ္မာအာဇီဝခေါ်တဲ့ဒီသီလမဲ့ခင်သုံးပါးကကမ္မထဘာဝနာစိတ်တွေနဲ့လည်းပြန်လို့ရှင်တွက်ပြီးမဖြစ်ဘူးဝိပဿနာဘာဝနာစိတ်တွေနဲ့လည်းပြန်လို့ရှင်တွက်မဖြစ်ဘူးတစ်ချိန်စီဖြစ်တယ် တချင်းချင်းဆိုတာကဥမာတရားမထိုင်ခင်ကြိုတင်ပြီးသီလဆောက်တည်တဲ့ထိုချင်းခါမှဖြစ်သွားပြီအဲ့ဒါပြောတာနော်ကဲဒီမှာကြည့်အမဒိဋ္ဌိကြည်လင်တောက်ပနေသော အာနာပါနပရိဘာကနမိတ်ကိုထောထွင်းသိမြင်ခြင်းသဘောတမ္မာသင်္ကပ္ပကြည်လင်တောက်ပနေသော အာနာပါနပရိဘာကနမိတ်အာယုံဘောသို့စိတ်ကိုဇန်စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောတမ္မာဝါယမကြည်လင်တောက်ပနေသောအာနာပါနပရိဘာကနမိတ်အာယုံကိုထောထွင်းသိမြင်အောင် ငြိမ်ဝတ်စွာကတည်နေအောင်ကြိုးစားအထောက်ခြင်းသဘောကမ္မတတိကျင်နေတော့ပါနေသောအာနာပါနပြိဘာကနမိတ်အာယံကိုအမှတ်ရနေခြင်းသဘောကမ္မတမာတိကျင်နေတော့ပါနေသောအာနာပါနပြိဘာကနမိတ်အာယုန်၌စိတ်ငြိမ်ဝတ်စွာကတည်နေခြင်းသဘောကျွတ်တင်ဆောက်တည်ခြင်းသုံးထသောသီလမဂ်ခင်သုံးပါပေါင်းလိုက်တော့မဂ်ခင်၈ပါးအဲ့ဒီမှာဘုန်းကြီးတို့ဒီတမန်သင်္ကပ္ပနဲ့ဖတ်တယ်ပြီးတော့တချို့ကစင်္ဃတွဲခေါ်တာဆိုပြီးဒီလိုဘာသာပြန်ကြတယ် ခုနည်းနည်းလေးဒီကကြီးဒီသဘောပေါက်ဘုန်းကြီးပြောမယ်နော်အိမ်ကိုနည်းနည်းလေးစိတ်လွတ်ကြည့်အိမ်ဆိုတဲ့အာယုံဘောတို့စိတ်ကိုတော့တင်လိုက်တာပဲသဘောပေါက်တယ်ခုဒီဘုန်းကြီးကိုစဉ်းစားကြည့်ဘုန်းကြီးဆိုတဲ့အာယုံဘောကိုလှမ်းပြီးစိတ်ကလေးတင်လိုက်တာပဲအဲစိတ်ကလေးကအာယုံဘောကိုတော့တော့တင်တာကိုဝိတ္တလို့ခေါ်တယ်နော်ထိုင်းပြီးတော့စေတံလေးဖွာပြီးစဉ်းစားနေတာမျိုးကိုမဆိုးလို့ဟုတ်တယ်မဟုတ်လား အာယုံဘော်တွေကိုပြောင်းပြောင်းပြီးစိတ်ကလေးတင်ပြီးအခုကအာယုံတွေမပြောင်းဘူးတခုတည်းပဲအနာပါနာပရိပါကနမိပေါ်မှာပဲစိတ်ကိုငြိမ်းညောင်းတင်းညောင်းတင်တင်ပေးနေတယ်ဟုတ်တယ်မလားအဲဒီသဘောပဲကဲဒါကသမထဘိုင်းဉာဏ်နေတဲ့သမထဘိုင်းတွေလည်းပုံစံတူပဲမှတ်တော့နော်ဝိပဿနာဘိုင်းဘက်ကသစ္စာအောက်မှာကြည့်ဝိပဿနာဉာဏ်နဲ့ရှင်တွဲလျက်အနန္တရာ34သို့မဟုတ်33လုံးတို့ပူးတွဲဖြစ်ပေါ်ကြသည်တဲ့နော်33ဆိုတာကတော့တခါတလေပီတိပါတယ်တခါတလေပီတိမပါဘူး ရှုနေရင်လည်းတခါတလေကြတော့လည်းဝမ်းမြောက်ဝမ်းသာဖြစ်တယ်တခါတလေကြတော့လည်းနည်းနည်းပြင်းချောက်ချောက်ဖြစ်နေဟုတ်တယ်မလားသိပြီးပီတိမဖြစ်ဘူးကဲအဲ့ဒီ33လုံးထဲမှာဘာပါလဲတမ္မာဒိဋ္ဌိလောကီနော်သစ္စာလေးပါးကိုထုတ်ထွင်းသိမြင်ခြင်းသဘောခုနကလောကီဝိပဿနာဉာဏ်ဖြင့်ထုတ်ထွင်းသိရမယ်သစ္စာလေးပါးပဲနော်ဆိုလိုတာကဘုန်းကြီးတို့ဒီဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်ကဝိပဿနာဉာဏ်ကြီးကတော်တော်လေးရင့်ကျက်လာရင် ညာတင်စညာတင်စဥပောပိဝိပတတိညာတခေါ်တဲ့အရှုကအာယုဖြစ်တဲ့ဒုက္ခသစ္စာသမုဒယသစ္စာကိုလည်းသိတယ်ညာနာခေါ်တဲ့ရှုနေတဲ့ဝိပဿနာဉာဏ်ကိုလည်းတစ်ဖန်ပြန်ပြီးရှုရတယ်ရှုလိုက်တဲ့အခါမှာသိတယ်အဲရှုနေတဲ့ဝိပဿနာဉာဏ်ထဲမှာဒီမခင်ပါတာဟုတ်တယ်မလားဒုက္ခသစ္စာခေါ်တဲ့ယုတ်တရားတွေကိုအနိစ္စလို့ရှုတယ်အဲဒီအနိစ္စလို့ရှုနေတဲ့သိနေတဲ့စိတ်စိတ်သိကြီးက34လုံးရှိတော့အဲဒီ34လုံးထဲမှာဒီမခင်ကြီးပါနေတယ်မခင်၅ခုပါတယ်နော်အဲ့ဒါပြောတာနော် အဲ့တော့လောကီသစ္စာလေးပါဟိုလောကုတ္တရာသစ္စာတွေကတော့မရသေးတဲ့အတွက်ဘယ်လို့မှရှုလို့မရလို့ဒီမှာလောကုတ္တရာသစ္စာကိုသိတာမပါဘူးဒါဟိုဝိပဿနာပိုင်းနော်ဒါကြောင့်သမ္မာဒိဋ္ဌိလောကီသစ္စာလေးပါးကိုထိုးထွင်းသိမြင်ခြင်းသဘောသမ္မာသင်္ကပ္ပသစ္စာလေးပါးအာယုံဘောသို့လောကီပဲနော်သစ္စာလေးပါးအာယုံဘောသို့စိတ်ကိုရှေ့ရှုတင်ပေးခြင်းသဘောသမ္မာဝယမသစ္စာလေးပါးကိုထိုးထွင်းသိမြင်အောင်ကြိုးစားအထောက်ခြင်းသဘောသမ္မာတတိသစ္စာလေးပါးကိုအမှတ်ရနေခြင်းသဘော တမ္မာတမာတိသစ္စာလေးပါအယုံ၌စိတ်ငြိမ်ဝစွာကတည်နေခြင်းသဘော၆ခုရှက်ကကြိုတင်ဆောက်တည်ခြင်းသုံးထားသောသီလမဂ္ဂင်၃ပါးပေါင်းလိုက်တော့မဂ္ဂင်၈ပါးပဲဒါဝိပဿနာအခိုက်နော်အဲ့ဒီမှာသစ္စာလေးပါဆိုပြီးတော့ပေါင်းတော့ရစ်ထားတယ်ဒါပြင်လည်းရှုတဲ့အခါမှာယောဂီကသူ့ရဲ့ဆန္ဒအတိုင်းပုံစံအမျိုးမျိုးနဲ့ရှုနိုင်တယ်ပုံစံမျိုးမျိုးဆိုတာကရုပ်ကိုတတ်တတ်ရှုမယ် နာမ်ကိုတတ်တာရှုမယ်ဒီလိုလဲရတယ်သို့မဟုတ်ခန္ဓာ၅ပါးနည်းနဲ့ရုပ်ကိုတတ်တာရှုမယ်ဝေဒနာကိုတတ်တာရှုမယ်သင်ညာကိုတတ်တာရှုမယ်သင်္ခါရကိုတတ်တာရှုမယ်ဝိညာဉ်ကိုတတ်တာရှုမယ်ဒါလည်းရတယ်အာရဏ12ပါးနည်းနဲ့12မျိုးခွဲရှုလည်းရတယ်ဓာတ်18ပါးနည်းနဲ့18မျိုးခွဲရှုလည်းရတယ်ဒါဖြစ်တဲ့အားလုံးကတော့ဤဒီယုံနာ2ပါးပဲဘာဖြစ်လို့ဒီလိုခွဲရှုရသလဲဆိုတော့အကြောင်းရှိတယ်တချို့ပုဂ္ဂိုလ်တွေကရုပ်လို့ပြောလိုက်ရင်ထက်ခနဲ့ဆိုသူတို့နားလဲတယ် ခုပစ္စဝကိငါဟုတို့လို့နော်ရုပ်လို့ပြောလိုက်တာနဲ့သူတို့ကနားလဲတယ်နာလို့ပြောလိုက်လို့ရှင်တခါတလေဝါတတဖြစ်နေတယ်နည်းနည်းပြုံးနေတစ်ချက်တည်းနဲ့ရှုလိုက်ညာကမငုံနိုင်ဘူးအဲ့လိုခါမှာဝေဒနာတင်ညာသင်္ခါရဝิญဉ်ဆိုပြီးတော့၅ခု၄ခုနာမ်ကို၄ခုခွဲပြီးတော့ယုတ်ကတပုံနာမ်က၄ပုံပေါင်းပြီးခန္ဓာ၅ပါးနည်းနဲ့အရှုခိုင်းတယ်ဒါကုအနတ္တလက္ခဏာတော့နောက်လာမဲ့တော့မှာဒီနည်းစနစ်နဲ့အရှုခိုင်းထားတယ်တချို့ပုဂ္ဂိုလ်တွေကြတော့နာမ်နဲ့ပတ်သက်လို့သူတို့က နည်းနည်းလေးတိုးဝင်မှုသိမရှိဘူးရှင်းရှင်းလင်းလင်းနားလည်နေဒါပေမဲ့ရုပ်နဲ့ပတ်သက်လို့ကြတော့နည်းနည်းလေးအရှုကခက်နေတယ်ဒါသူ့ရဲ့ပါရမီပေါ်မူတည်ပါတယ်အတိတ်ကတချို့တချို့ကဒီရုပ်ကိုအလေးကရုပြုပြီးရှုခဲ့တယ်တချို့ကနာမ်ကိုအလေးကရုပြုရှုခဲ့တယ်အဲ့လိုရှုခဲ့တဲ့အတိတ်ပါရမီရဲ့ဆွမ်းအားကြောင့်နည်းနည်းလေးသူကခွင့်ပြမှုရှိတယ်အဲ့လိုပုံကုန်မြင်ကြတော့မြတ်စွာဘုရားကရုပ်မှာတွင်ဝင်မှုရှိနေတဲ့အတွက်အာရဏဆန္ဒပါဏီနဲ့ ခေါ်တယ်နာမတွေ့မှုမရှိတဲ့အတွက်အဲအာရဏဆန္ဒပါးထဲမှာမနာယရဏဓမ္မယရဏဆိုပြီးနန္တရားကိုနှစ်ခုပဲခေါ်လိုက်တယ်တချို့ပုဂ္ဂိုလ်တွေကြတော့ဒီလိုမဟုတ်ဘူးရုပ်မှလည်းအသိဉာဏ်ကသိမတန်ရှင်းဘူးနာကြတော့လည်းအသိဉာဏ်ကမတန်ရှင်းဘူးအဲ့လိုပုဂ္ဂိုလ်ကြတော့ဘုရားရှင်ကဓာတ်78ပါးနည်းနဲ့ဝိပဿနာရှုခွင့်ကိုသင်ပေးပါတယ်နော်ဒါကြောင့်ဤမျိုးမျိုးဖြစ်တယ်သို့တော့ရုပ်နဲ့နာဆိုလည်းဒီဒုက္ခဒုက္ခသစ္စာတရားပဲ ဒီဒုက္ခသစ္စာတရားကိုပဲနှစ်ပုံပုံပြီးအရှုခိုင်းတာအဲ့ဒါကတော့ဘုန်းကြီးတို့ဓမ္မပရမပိစက်ကဇနီးမောင်နှံဆိုတဲ့ဇနီးမောင်နှံနှစ်ယောက်ကိုမြတ်စွာဘုရားဟောပေးပါတယ်ယုံနာနှစ်ပါးနည်းနဲ့ဝိပဿနာရှုခွက်ကိုဟောပေးတယ်ဒါပြင်လည်းဟောဘက်ကကိန္တုကောပမသုတ်တံဆိုတဲ့သုတ်တံတစ်ခုရှိပါတယ်အဲ့ဒီသုတ်တံမှာကတော့ဉာဏ်ပညာအလွန်ထက်မြက်နေတဲ့မထေရမြတ်ကြီးတစ်ပါးယဟန္တာမထေရမြတ်ကြီးတစ်ပါးအကြောင်းလားရှိပါတယ် သူကတော့အဲ့ဒီဒုက္ခသစ္စာရောသမုဒယသစ္စာရောနှစ်ခုလုံးခြုံပြီးတော့ယံကိဉ္စီသမုဒယဓမ္မတပ္ပဒနိရောဓဓမ္မကုဋီဓမ္မစကြမ္မပါတရောအကုန်လုံးခြုံရှုလိုက်တဲ့တစ်ချက်တည်းသူရှုနိုင်တယ်အစ္ဆတရောဘိဒါအကုန်လုံးဗညာကသိကြီးတယ်ဒီတော့အဲ့ဒီလိုပုဂ္ဂိုလ်ရဲ့အခြေအနေကိုလိုက်ပြီးတော့ရှုခွက်ကလေးတွေကိုတော့မြတ်စွာဘုရားကနီးမျိုးမျိုးနဲ့သင်ပေးတာရှိပါတယ်ဒါပြင်လည်းအရှုကအာယုံကတော့ဒီဒုက္ခသစ္စာနဲ့သမုဒယသစ္စာအကြည့်ဖြစ်တယ်ဒါကိုတော့သဘောပေါက်ပါ နီးမျိုးမျိုးအာသူ့လည်းမြတ်စွာဘုရားကတရားနီးမျိုးမျိုးဟောသွားတာပဲဒါတော့နီးမျိုးမျိုးကိုကြိုက်လို့ကိုရှုလို့ရတာပဲတချို့ကဒီလိုလော်လော်လေးပြောတယ်နီးမျိုးမျိုးဟောပေမဲ့လို့အဲ့နီးမျိုးမျိုးမှာရှုရမယ်အရှုကအာယုံဖြစ်တဲ့တရားတွေကဒီဒုက္ခသစ္စာတရားနဲ့သမုဒိယသစ္စာတရားကြီးပဲတခြားတရားတစ်ခုမှမပါဘူးနော်အဲ့ဒါကိုသဘောပေါက်ဖို့လိုတယ်ကဲနောက်တစ်ခုကတော့အရိယမဉ္ဇဉ်လောကုတ္တရာအခိုက်နော် အရိယမဉ္ဇဏ်အခိုက်လောကုတ္တရမက္ကသစ္စာနော်ဥပမာပရမသူကလောကုတ္တရမက္ကသစ္စာစိုက်တာကလည်းပုံစံအမျိုးမျိုးရှိပါတယ်တချို့ကပရမသံကုံဝိပဿနာရှုခိုက်မှအရိယမေစိုက်ထားတာလည်းရှိတယ်တချို့ကဒုတိယဇန်သုံးဖို့တတိယဇန်သုံးဖို့သရုဒ္ဓဇန်သုံးဖို့အထက်ပိုင်းအရုပဇန်တွေအဲဒီလိုဇန်တန်တရားတွေကိုရှုခိုက်မှအရိယမေစိုက်တာလည်းရှိတယ်တချို့ကယုတ်တရားရှုခိုက်အရိယမေစိုက်တယ်တချို့ကလည်းသက္ခုဒေါရဝိတိ မနောဒေါရဝိထိဆိုတဲ့ခမဝဆရနန္တရားတွေကိုဝိပဿနာရှုခဲ့အရိယာမဲ့စိုက်သွားတာလည်းရှိတယ်ဒါကြောင့်ပုဂ္ဂိုလ်အမျိုးမျိုးပဲနော်ခုဒီမှာပရမဇန်ကိုရှုခဲ့မှအရိယာမဲ့စိုက်တဲ့ပုံစံလေးတစ်ခုထုတ်ပြထားတယ်နော်ဥပမာပရမဇန်နန္တရားတို့ကိုဝိပဿနာရှုခဲ့အရိယာမဲ့တို့ဆက်ရောက်ခဲ့သောထိုအရိယာမဲ့အခိုက်၌နန္တရား38လုံးရှိပေသည်တဲ့မက်စစ်တုပ္ပခေါ်တာပေါ့နော်မက်စစ်တုပ္ပ39ထိုနန္တရားတို့တွင်မဂ္ဂင်ရှင်ပါဠိပါဝင်ပေသည် အဲ့မှာနံပါတ်1တမ္မာဒိဋ္ဌိဒီတမ္မာဒိဋ္ဌိကြတော့သူကဘာလဲအသင်္ကတတနိဗ္ဗာန်တရားတော်မြတ်ကိုထိုးထွင်းသိမြင်ခြင်းသဘောပဲသူကနိဗ္ဗာန်ကိုသိတာဟိုဘက်ကဒုက္ခသစ္စာသမုဒယသစ္စာကိုသိတာဟုတ်သလားမဟုတ်တော့ဘူးနော်တမ္မာသင်္ကပ္ပအသင်္ကတတနိဗ္ဗာန်တရားတော်မြတ်အာယုံဘောတို့စိတ်ကိုမစိတ်ကိုရှေ့ရှုတင်ပေးခြင်းသဘောတမ္မာဝါယမအသင်္ကတတနိဗ္ဗာန်တရားတော်မြတ်ကိုထိုးထွင်းသိမြင်အောင်ကြိုးစားအထောက်ခြင်းသဘောတမ္မာတတိအသင်္ကတတ နိဗ္ဗာန်တရားတော်မြတ်အာယုံကိုအမှတ်ရနေခြင်းသဘောမမသမာဓိအတင်္ကရတနိဗ္ဗာန်တရားတော်မြတ်အာယုံ၌စိတ်ကြည်ငြိမ်နေခြင်းသဘောနော်နံပါတ်6ခွန်8အဲ့ဒီမှာကြတော့ဗျံတူဖြစ်တယ်နော်ဗျံတူဖြစ်ပုံကိုပြောလိုက်မယ်ဟိုမှာနည်းနည်းလေးအချင်းချုပ်ရေးထားတယ်အရိယာမဉ္ဇဏ်သည်သမ္မာဝါစာမဖြစ်အောင်သမ္မာကမ္မန္တမဖြစ်အောင်သမ္မာအာဇီဝမဖြစ်အောင်တားမြင့်နှောက်ယှက်တတ်သည့်ကိလေသာတို့ကို အကျွမ်းမဲ့ပယ်တတ်လိုက်တဲ့ဖြင့်သမ္မာဝါစာသဘောသမ္မာကမ္မန္တသဘောသမ္မာအာဇီဝသဘောတို့သည်လီအရိယမညာအခိုင်၌ရှေ့ရှုတည်နေကြပေသည်ဆိုလိုတာကမှုသားပြောကျင်နေတဲ့စိတ်ဓာတ်အဲ့ဒီစိတ်ဓာတ်မျိုးကိုအရိယမကပယ်ပလိုက်တယ်ခုံးတိုက်ခြင်းတဲ့စိတ်ဓာတ်အဲ့ဒါတွေအကုန်လုံးပယ်လိုက်တယ်ကျန်တဲ့စကားပြောကျင်တဲ့စိတ်ဓာတ်ပယ်ပလိုက်တယ်ပင်ပြင်းတဲ့စကားတွေပြောကျင်တဲ့စိတ်ဓာတ်တွေအကုန်လုံးပယ်လိုက်တယ်ဘယ်တော့မှမပြောတော့ဘူး မပြောမှုဆိုတာတမဝါစာအလိုလိုသဘောကတည်နေတယ်သူ့တက်တတ်ခြင်းတဲ့စိတ်အကုန်လုံးပယ်ပလိုက်တယ်သူ့ပစ္စည်းမတရားယူခြင်းတဲ့စိတ်လက်ဆဲခြင်းတဲ့စိတ်အကုန်ပယ်လိုက်တယ်ကာမိတုမိတ်ဆိုတဲ့စိတ်ကြီးအကုန်ပယ်ပလိုက်တယ်မရှိတော့ဘူးအဲ့ဒီလိုစိတ်ထားမျိုးတွေကိုအရိယာမေကအကုန်လုံးပဲလိုက်တဲ့အတွက်တမန်ကမ္မတသဘောတွေလည်းရှေ့ရှုကြည့်နေတယ်။တမန်အာဇီဝသဘောတွေလည်းအလားတူပဲရှေ့ရှုကြည့်နေတယ် မူသားပြောလို့ရတဲ့ပစ္စည်းသုံးကျင်တဲ့စိတ်ထားမရှိတော့ဘုံတိုက်လို့ရတဲ့ပစ္စည်းကျန်တဲ့စကားပြောလို့ရတဲ့ပစ္စည်းဘိပြင်းတဲ့စကားတွေဝတ္ထုရေးတာတို့ပေါ့လေမဟုတ်တဲ့ဝတ္ထုစာကြောင်းတွေရေးပြီးစာအုပ်ရိုက်စည်းဝါးချတာပေါ့နော်ပင်ပြင်းတဲ့စကားတွေပြောကျင်တဲ့စိတ်ထားတွေအဲ့ကြောင့်ရတဲ့ပစ္စည်းတွေမသုံးတော့ဘူးရှောင်လိုက်တယ်သူ့တက်ရတတ်လို့ရတဲ့ပစ္စည်းသူ့ပစ္စည်းမသူ့သားမြတ်ဖြည့်ဆည်းလို့ရတဲ့ပစ္စည်းတော့မဟုတ်ခိုးလို့ရတဲ့ပစ္စည်းဒါတွေအကုန်လုံးရှောင်လိုက်တယ်အဲ့သုံးကျင်တဲ့စိတ်ထားတွေ မရှိတော့တမ္မာအာဇီဝသဘောကလည်းရှေ့ရှုတည်နေတယ်အလားတူပဲဂုံသွဲမှု၅မျိုးလက်နဲ့ဂုံသွဲခြင်းလူကိုဂုံသွဲခြင်းအစိတ်ဂုံသွဲခြင်းမွေးမြူလုပ်ပြီးတန်ခါတွေကိုဂုံသွဲခြင်းမွေးရစီဝါဂုံသွဲခြင်းဆိုပြီးဒီဂုံသွဲခြင်း၅မျိုးကြောင့်ရရှိတဲ့ပစ္စည်းတွေလည်းသုံးကျင်တဲ့စိတ်ဓာတ်မရှိဘူးရှောင်လိုက်တယ်အဲ့ဒါကြောင့်သူက သမ္မာဝါစာသမ္မာကမ္မတသမ္မာအာဇီဝသဘောတွေကအရိယာမဉ္ဇဏ်အခိုင်မှာအလိုလိုပူးတွဲပြီးပါဝင်လာတယ်ပါဝင်လာတဲ့အတွက်စိတ်စတတိ39လုံးဖြစ်သွားတယ်34ကနေ3ခုထပ်ထည့်လိုက်တော့39ခုဖြစ်သွားတယ်နော်အရိယာမက်ခင်ရဲ့ရှေ့ရှုတည်ကြပါသည်ထို့ကြောင့်အလုံးပေါင်းလိုက်တော့လောကုတ္တရာမက်ခင်၈ပါးတို့ဖြစ်ကြသည်အလုံးကမက်စိအခိုင်နဲ့အပြန်တူဖြစ်ကြသည်အဲဒီတော့ဒီအလုံးခုရှင်းလိုက်တာသစ္စာ၄ပါးနော်အဲ့ဒီသစ္စာ၄ပါးကို မတိခဲ့ဘူးဆိုရင်တန္တရာဝဆင်းဒုက္ခကုန်မလားမကုန်ဒါကြောင့်သစ္စာလေးပါးသိရကသိပြီးတော့အရေးကြီးပါတယ်အဲတော့ဒီခုထိဓမ္မစကြာတုတ်ပြီးတော့ပြီဆိုကြတော့နော်ဓမ္မစကြာတုတ်ပြီးဆုံးတဲ့အထိဘုန်းကြီးကပြောခဲ့တာဒီမရှင်းမလင်းရှိခဲ့ရင်ခုနေမေးခြင်းလည်းမေးနိုင်တယ်နှစ်ဖန်ထပ်မေးခြင်းလည်းမေးနိုင်ပါတယ်နော်ဒီစာမူလေးကိုတော့ပါဠိတွေမဖတ်ချင်ကြော်လိုက်ပါဗမာလိုကိုတော့ရွရွပြီးဖတ်လာခဲ့ပါဖတ်လာပြီးတော့အကယ်၍နားမလဲတာရှိခဲ့ရင် နည်းနည်းလေးမှတ်ထားခဲ့မှတ်ထားပြီးဒီမှာဘုန်းကြီးတွေဆွေးနွေးနိုင်ပါတယ်မေးမြန်းနိုင်ပါတယ်နော်ကဲဒီညဒီလောက်နဲ့ပဲတရားသိက္ခာဆုံး မိတ်ဆွေများခင်ဗျာဤသို့ပြုအပ်ဖြင့်မေတ္တာပို့အများဝေကြပါစို့ဤသို့ပြုရ